ကျေးဇူးရှင်မဟာဗောဓိမံဆရာတော်ဘုရားကြီး1362ခုဒုတိယဝါသုလာသန်း10ရက်22ရက်9လ69ခုကြာသပတေးနေ့၌ဟောကြားအပ်သောဘာဝနာစစ်တမ်းတရားတော် င်စရိတ်တို့ဟိုတို့ပါတော့စိုက်ပျိုးစရိတ်တို့ဆိုတာရှိဘူးလားဗျာရှိပါပါအဲ့ဒီတော့ငါတို့ဘာမလုပ်ဘူးလားဗျာဟောဒီဂျုံထွက်လို့ရှိရင်ကျွန်တော်တို့သွင်းမမယ်ဆိုတဲ့ကတိလက်မှမထိုးဘူးလားထိုးလားထိုးတာတို့စိုက်ပျိုးစရိတ်ယူတော့ငါလေပင်အောင်စရိတ်ယူတော့ငါထိုးသလားအဲ့တော့လက်မှထိုးတော့တောင်းကြီးဦးကြီးဖြစ်ပြီပေါ့ဗျာဖြစ်ပလားဖြစ်ပါဘူးဗျာဘယ်တော့မှဖြစ်မှာတော့ဟုတ်ကလားဗျာအခုကတောင်းကြီးဦးကြီးဟုတ်ပလား ဘာဖြစ်တော့ခုမှဂတိလက်မထိုးကားကြည့်ပြီးမှန်ပါဗျာအေးအဲ့တော့တို့တို့ဒီသီလမယူနဲ့ဗျာတို့စီကဂတိခန္ဓာတင်တယ်သီလကจิตတိဝတ္တိစီသွားอยู่ကြကဲဘယ်နဲ့ရောသတ္တရာကဒုသီတမှာလားကျင်းကွယ်နဲ့တွင်မှာတတ်မှာလားအဲ့ဒီတွေ့တဲ့အခါမှာလုံမသီလရမှာကဲဘယ်နဲ့ရောဒုသီယူရမှာလားจิตတိဝတ္တိစီယူရမှာလားတော်တယ်တန်ဃာတော်တွေကြားတော်လို့ဒီကိုယ်တော်ကြီးမဟုတ်တာပြောတယ်ပြည့်လို့မယ်ဟေးဟေး တို့စီကသီလယူတာမှမဟုတ်တာကတိခန္ဓာရအဲ့တော့တတ်တရားနဲ့တွေးတဲ့အချိန်ကိုမတတ်ဖြစ်မှဒီသီလရမှာကဲကဲဘယ်ယူရမှာတို့စီယူရမှာလားအာရွာတဲ့ကြတော့မပြောပါနဲ့ဗျာတို့ရသီလကကြက်ဒီဝဒီစီယူရတာတဲ့ဆိုလို့ဟေးဟေးဟုတ်ကလားဗျာဧတသရာနဲ့ကြုံလို့မတဖြစ်မှဒီလာရမှာဒီကရတာမဟုတ်ကတိခဏပဲရှိသေးတယ်အဲတော့တာဝန်ကြီးဦးကြီးဖြစ်ပလား ဖြစ်သေးဘူးဗျာအေးဒါလည်းသဘောပေါက်အောင်ယူထားနော်ခြေသိက္ခာဘုသွားဆိုအာဒေနာဒါနာဝိရမဏိသိက္ခာပဒံဓမ္မာတိယာမိဒါကပိုင်ရှင်ကကိုနဲ့နှုတ်နဲ့မပေးတာမှလည်းမယူပါဘူးလို့ဂတိခဏတယ်ဒါလည်းဂတိကံရှိသေးတယ်ရပါလားဟင်ယူတာသာရှိတာရသေးဘူးဗျာ အဲ့တော့ဘိုင်ရှင်ကကိုနဲ့နှုတ်နဲ့မပေးတာဆိုမယူပါဘူးဟုတ်ကလားရုပ်စွာဆုံးကိုသားကိုသမီးပဲဖြစ်ပါစေသူဒီတစ်ဖက်သားနဲ့အကြောင်းပါလို့ကိုအိမ်ကခွဲသွားလို့အိုးကွဲအိမ်ခွဲချင်ရင်ကိုသားအိမ်အစ်စ်ဟုတ်သေးလို့လားကိုသမီးစိတ်ကောအဲ့တော့ငါသားအိမ်နဲ့ငါသမီးအိမ်ပဲလို့ပိုင်ရိုးပိုင်နေကြီးတစ်ခွက်တော့မတော့ပါနဲ့ဟင် သူများအိမ်တက်ခိုးတာလွယ်ပါတယ်ကိုသားဟိုခဲရင်ပါတယ်တော်တော်တော်ရတတိနဲ့သူများအိမ်တက်ခိုးနိုင်ပါမလားအဲကိုသားကိုသမီးအိမ်ကိုသားကအိမ်ဟိုဟိုအမေတော့ပါအောင်ဖေတော့ပါအောင်လည်းမပြောဘူးဟုတ်ကလားဟင်ခေါင်းကြီးခေါင်းကလည်းမလုံခဲနဲ့သွားပြီးဖေးလေးတူသွားတော့ရင်အတင်းနဲ့တော့မထိုင်နိုင်ဘူးလားဟင်ဟင်အဲ့တော့သူများရင်သွားခိုးတာနဲ့ကိုသားအိမ်ကဖေးလေးတူတောက်တာဘယ်ဟာကပို့ရင်ကျူးလို့မလို့လုံပါမလား အေးဒိဋ္ဌာဘုတ်ဒီအဲ့လောက်ဒီသဘောပေါက်ပါသေးနော်ရောက်ဦးဒီရမဖြစ်စေနဲ့ဟိသူရန်ကုန်မြို့တွေ့ခဲ့တဲ့တွေ့ကြုံတွေပေါ့လေတီလာအလွန်ယိုသေးတဲ့ပုဂ္ဂိုလ်ကြတော့အိမ်ထဲဝင်มาတောင်စီးဝိုင်းထားရင်ကိုယ့်ပစ္စည်းဟုတ်သေးလို့လားစီးဝိုင်းထားတဲ့ကသူ့ပစ္စည်းပါလို့ပြောနေမှာမဟုတ်ဘူးလားဝင်လာနေဆိုဝင်မရစေနော်ဝင်မရစေခင်ဗျခွင့်တောင်းရတယ်ရန်ကုန်သူရန်ကုန်သားဟိုတီလာသင်ကြတဲ့ရန်ကုန်သားပြောတာပေါ့လေအကုန်လုံးတော့ဟုတ်မှာဟုတ်ပါဘူး ဟင်အင်းအဲ့တော့ဟိုကဟိုဝင်မာဝင်မာဆိုတာနှုတ်နဲ့ထင်တယ်ဟဲ့တို့မို့ခေါင်းညင်ညင်ကြမယ်ကိုယ်နဲ့ထင်တယ်ဟဲ့အဲ့ဒါမှဝင်တယ်ဒါကအိမ်မတက်တော့လဲဒီလိုထင်တယ်ဟုတ်ကလားဗျာရေလေးတစ်ခွက်တောက်ချင်လဲကျွန်တော်ရေတောက်ပြရစီနော်ကျွန်တော်ရေတောက်ပြရစီခမညဟင်တောက်ပါတောက်ပါလဲပြောချင်ပြောမယ်ခေါင်းညင်ခေါင်းခါလဲလှုပ်ချင်လှုပ်မယ်ခွင့်မပြုဘဲမတော့ပါဘူးသူ့ဘိုင်လို့သူဟာစီးတာပြီဒီဥစ္စာကိုအာဒီနတာငါအဲ့လောက်ထိသွားတယ်ဗျာ ဟင်သူများရင်တခုမှမဟုတ်ဘူးဗျတိုင်ရှင်ကကိုနဲ့နှုတ်နဲ့မပေးတဲ့သူတစ်ပါးပြည်ပြီးတို့မနေ့ကစစ်ခဲ့ပြီတဲ့နဲ့လမ်းကြနေတဲ့ပြည်ပြီးတစ်ခုနဲ့လေဟုတ်ကလားဗျာအဲ့တော့ဒီအတိနတံတိခါဗုဒ္ဓကိုရောနှုတ်ရောစိတ်ရောအဲ့ဒီအသေးဖွဲလေးတွေအားသာဟိုအယူသေးထားရင်ကဘာမှာတို့လူမျိုးဟာအရင်ကြီးဆုံးဖြစ်သွားလိမ့်မယ်တဲ့နဲ့ဟင်မရင်ကြီးနိုင်ဘူးလားဗျာတို့အိမ်နဲ့ဝင်မယ်ဆိုဝင်မရသေးခင်ဗျဟုတ်ကလား သူ့ရည်လေးတောက်မယ်ဆိုတော့ပြရစေဟုတ်ကလားဘယ်လောက်ရင်ကြီးလိုက်မလဲဒီသိခါဗုဒ္ဓယူသေးရင်ဟုတ်ကလားဗျာသဘောပေါက်ကြလားအဲ့တော့တို့ဒီကအာရဏတံလုံရလားဘယ်တော့လုံမှာတော့ခုချိန်မှမလုံသေးအချိန်ကကုန်တော့မှာဟင်ဟင်အဖိုးတို့ဖွားတို့ရင်မရမှာပေါ့လုံလားဖိုးတွေဖွားတွေပြန်လာငါပြန်လာငါတော့หนีပြီးထင်တယ်ဟင်ဟင် ကျန်တာနေပြီနေတာဝင်တော့မှဒီခုချိန်ကြီးလုံသေးဘူးလားလုံနေလို့တော့အာမမခံနိုင်ပါဗျာဟောတော့လုံနေအာမမခံနိုင်ရင်မလုံသေးဘူးရှောက်ထမ်းနဲ့အတူတူပေါ့ဖိုးရဟင်ဟင်မလုံသေးဘူးရှောက်ထမ်းနဲ့အတူတူပေါ့ဖိုးရအေးသိခါဗုဒ္ဓကိုဒီလောက်ထိဟိုလေးစားပါဟုတ်ကလားဗျာတို့ဒီ၅ပါးသောသိခါဗုဒ္ဓကိုရောနှုတ်ရောသိရောတယ်နော်ဟင်သိဒီ ဟိုသီလရဲ့တာဝန်တွေကိုနဲ့နှုတ်တယ်နော်ဗျစိတ်ကတမာရီတာဝန်မဟုတ်ဘူးလားအဲ့တော့ဒီစိတ်ကိုတမာရီနဲ့မှမထိန်နိုင်ရင်ညိုတော့မညိုးနိုင်ဘူးလားဒီစိတ်ထဲကပြမမေ့ရင်လေအဲဟိုနှုတ်နဲ့ကိုနဲ့ပိုင်ကျိုးကိုကျိုးမှထင်တယ်ဟုတ်ကလားတကယ်လို့အဲ့ဒီသီလပေါ်မှာတမာရီဆောင်၍ဟုတ်ကလားတမာရီဆိုတာထူးမဟုတ်ပါဘူးဟိုဇောက်ချကြောက်ချတမာတိလေသူအထက်ညာနေဖြစ်တဲ့အပနာတမာတိမရောက်သေးတည်းမရပါဘူး အောင်ညာတော်မြောက်ခုံလို့ခုံရင်းနဲ့ပွင့်ရတာပါဟုတ်ကလားတတိမှတ်နေတာကိုပဲတမာတိလို့ပြောတာမှတ်မှတ်တဲ့နေရာတီးမနေဘူးလားအဲ့ဒါခဏိကတမာတိပဲဟုတ်ကလားဗျာဟင်အဲ့ဒါလေးရှိနေရင်ဒီစိတ်ပြီးခြေရောက်နောက်ပြန်သူတွေတီးသွားမလားကိုယ်စိတ်ကလေးကိုပိုင်မနေဘူးလားအဲ့ဒါတမာတိပါပဲအဲ့ဒီတမာတိလေးရှိနေရင်ဟိုတို့အာယုံဟိုလူချင်းစရာလေးမြင်းမြင်းကြားကြားပေါ့ဗျာကြားလိုက်လို့ရှိရင်တတိယရှိဥသွားတဲ့အတွက်ဘာဟဲ့ညာဟဲ့ပြညာ ဝင်သေးတာအဲတတိကဥထားပြီလေဟင်တို့ဥပမာပြောရရင်ဟိုလူတယောက်ထိုင်လာတဲ့ဖြာကလေးကိုသူဥကိုဥဥသလိုနေမှာပေါ့တတိဥနေရင်ဂျာနယ်ဆွဲပြီးဝင်နေသေးလို့လားဟင်တတိမရှိရင်ဂျာနယ်ဆွဲပြီးဝင်မှာဂျာနယ်ဆွဲပြီးဝင်နေရင်တတိဝင်နေသေးလားဟေးဖြာလေးတစ်ချက်သူဥကိုဥရဒီစိတ်ကလေးတစ်လုံးကိုဥကြတာတယ် ဟုတ်ကလားဗျာအဲ့တော့တို့ဒီတတိကယူထားလိုက်ရင်ပညာမဝင်ရင်ကြိုက်တယ်မကြိုက်ဘူးဝင်ဦးမလားအဲ့တော့ရောကြိုးတာဒီကြိုက်တာနဲ့မကြိုက်တာကြောင့်ကြိုးတာမဟုတ်လားဗျာဟုတ်ကလားဗျာအဲ့တော့တတိရှိနေတဲ့ပုဂ္ဂိုလ်တယောက်ဟာကြိုက်စိမကြိုက်စိမဝင်ရင်လူသိဖြစ်တဲ့ကိုရင်းသားစိမဝင်နိုင်ဘူးလားဟင်ဩငါချမ်းသာတယ်လို့သူလည်းချမ်းသာခြင်းရှာမှာပဲကိုချင်းသာခင်တယ်ဟင်ကိုကိုနဲ့တကူချင်းသာလိုက်တာကိုချင်းသာပြောတာဟုတ်ဗျဟုတ်ကလားဗျာ ကိုအိမ်ကိုပိုင်စိုးပိုင်နေပြိုးပြတဲ့ကိုချမ်းနဲ့ပိုင်စိုးပိုင်နေဝင်ကိုဒုစိတ်ဘယ်လိုနေမလို့ကျင်းနာမလားဒီလိုတွေများတောင်းမှဝင်ရင်ဒုစိတ်ဘယ်လိုနေမလို့ကိုလိုပဲသူရှိမှာပေါ့ဟုတ်ကလားဗျာဟင်ကိုကြီးသာသိဝင်လာရင်ငါချမ်းသာတယ်လို့ချမ်းသာပြရမယ်ငါကောင်းသားတယ်လို့ကောင်းသားပြရမယ်ဆိုတန်းတူကိုမေတ္တာပြောတာတယ်လေသာဝေဒတာဝေယဟွန်းတို့ဆိုဖို့လိုသေးလားဟင်ဟင်ကိုနဲ့ဓာန်တူထားလိုက်တာကိုပါဠိတို့မြတ်တာ ပမာလိုတန်းတူငါကောင်းတယ်လို့ကောင်းပြရငါချမ်းသာတယ်လို့ချမ်းသာပြရမယ်အဲ့ဒါမေတ္တာဗျာပုဂ္ဂလာဗျာတာဝိတာတာဝေယဝန်တို့ကပညာမေတ္တာတင်တယ်ဟဲ့ပုဂ္ဂလာဗျာဒီပရမတ်လာအောင်လို့ရှိကြတဲ့ဟိုဒီလာမြောင်းပေးလောက်ထားပါအရေးကြီးဒီမှာပဲတတဝါလေးပေါ်ဝဲစိတ်နဲ့တွေ့တွေ့ကိုယ်နဲ့တန်းတူထားလိုက်ဟုတ်ကလားဗျာဟင်ကိုယ်နဲ့ကိုယ်တန်းတူထားလိုက်အဲ့ဒါမေတ္တာဗျာဒါတို့ကြိုက်စိတ်မကြိုက်စိတ်မဝင်နိုင်မှဒီလူစိတ်ပေါက်မှထင်တယ်ဟင်ကြိုက်စိတ်မကြိုက်စိတ်ဝင်နေရင်တိရိစ္ဆာန်စိတ်နဲ့ပါတို့တော့ ဒိဋ္ဌာန်လည်းကြိုက်ကြိုက်တယ်လို့မကြိုက်မကြိုက်တယ်လို့လောက်ထားမဟုတ်လားမသိမသိတယ်လို့လေဒါဒိဋ္ဌာန်ပြီဟိုဒိဋ္ဌာန်သုံးပြီသိကြိုက်ကြိုက်တယ်လို့လောက်ထားတယ်လေမကြိုက်မကြိုက်တယ်လို့မသိမသိတယ်လို့အဲ့ဒါဒုက္ခိသိဟုတ်သေးဘူးလားဒိဋ္ဌာန်သုံးပြီသိတယ်လားဟင်လူဘဝရောက်တဲ့တို့ပဲနဲ့တော့ဟင်တို့လူသုံးပြီသိသုံးပြီကြပါလားဟောဗျာအဖိုးတို့ဖွားတို့ရင်မေးမှာပါဗျာလူသုံးကုန်ကြည့်သုံးပြီဗလားသုံးပါဗျာဟုတ်ဟုတ်ပါမလားဗျာ ဟင်တို့ငငယ်တုန်းကတော့ကလေးချင်းများပြောလို့မယုံရင်နိဖျားနိမိုးကြိုးပြစ်အချိန်ခိုင်းတာကိုဘိုးဖိုးတို့ကောဟင်အချိန်ခိုင်းမှာနိဖျားအာဟုတ်ပါဗလားဘိုးရဲ့ဟင်ဟင်ခုနကိုချင်းသာမေတ္တာပါလေကိုချင်းသာမေတ္တာရှိတဲ့ဌာနကိုချင်းသာမေတ္တာရှိတဲ့ပီလာပါလေလူသုံးကုန်ပြည့်စုံမဟုတ်လားဟင်ကြိုက်ကြိုက်သလိုလုပ်တာကလူသုံးကုန်ဟုတ်သေးဘူးဗျာဟင် ဟုတ်ကလားဗျာအဲ့တော့အာဒီနတံသိက္ခာပုတ်လဲဒီလောက်ဒီသဘောပေါက်ကြလားဟင်ဒီသိက္ခာပုတ်သွားစို့အာပြမသရိယာဝေရမဏိသိက္ခာပဒံသမာတိယာမိဒါကမမြတ်တဲ့မေတုံအကျင့်ကိုမကျင့်ပါဘူးလို့ခတိခံတာနော်ဟုတ်ကလားဟင်မမြတ်ထားရဲ့မေတုံရဲ့စကားနှလုံးကြည့်တယ်နဲ့ဟင်မမြတ်ထားပါလို့ရှုံးတာပြောတာတဲ့ မမြတ်သာရှုံးတာပေါ့ဖိုးရမမြတ်ပါဘူးရောနေမှာပဲဟာဟင်ဟင်မေတုံဆိုတာမေထုနာဆိုပါဠိကလာတာချင်းချင်းဥမာမဲယောက်ျားကသိပါတယ်မိန်းမကသိမပါရင်ပေါင်းမင်းလို့ရလားဟုတ်ကလားမိန်းမကသိပါနေတယ်ယောက်ျားကသိမပါရင်နော်နှစ်ဦးနှစ်ဖက်သဘောတူမှပေါင်းလို့ရတဲ့အတွက်မိထုနာအဲ့ဒါမေတုံလို့ခေါ်တာဟုတ်ကလားဒီကနေ့ပဲအဲ့ဒီမေတုံကျင့်ကိုမကျင့်ပါဘူးဒီလိုအာမခန္ဓာထင်တယ်ဘာဖြစ်လို့တော့ဟင်ဘာလို့မကျင့်တာတော့ ရှုံးလို့မမြတ်တာဘာဖြစ်လို့တော့ရှုံးလို့အရှုံးပေါ်လို့ပြောတာဟုတ်တယ်နဲ့ဟင်ဟင်တို့ကာလာသားကာလာသမီးစိတ်ကိုပြန်ဖို့ကြည့်ပါတို့ကာလာသားကာလာသမီးတို့ကဘလောက်စိတ်လန်းစားလို့ဘာတော့ကရှိဟင်ဘာတော့ကရှိတော့ဘလောက်ပြောရှင်တော့ဘလောက်ချမ်းမြေတော့ရုပ်ကောဘလောက်တမ်းပြနေတော့စိတ်ကောဘလောက်တမ်းပြနေတော့သူမသူလို့တယောက်ကိုဆွဲလိုက်တဲ့ချိန်ကဆိုတန်လေးတာဒီစိတ်ဟင်စားတယ်သူစိတ်သွားတယ်သူစိတ်ထင်တယ် ဟုတ်ကလားဒီကနေပေါင်းလိုက်ကြဆိုဟင်ဟုတ်ကလားဟိုဇနီးအိမ်မဲလင်္ကာတက်တက်လင်အိမ်မဲဇနီးကလိုက်လိုက်ဟုတ်ကလားဗျအဲ့တော့ဇနီးအိမ်လင်တက်တက်ပဲထားပါစို့ဟုတ်ကလားဗျအင်းအဲ့တော့လင်ဖြစ်သူဟာကောရတဲ့ရလာတဲ့ပိုက်ဆံကိုအမေ့ပေးကြင်လားမရပေးကြင်လားအမေ့တောင်းသေးတဲ့နာမရှိတော့ဘူးဗျာညလာရှုံးဘူးဟုတ်ပါဗျာဟုတ်ကလားဗျာ ဟုတ်ကလားမရဖြစ်သူကတော့ပစိုးလေးအိမ်ကြီးလေးကိုမောင်ကိုဖားတောင်ရှောင်ပေးခြင်းဘူးထမင်းတောင်ကိုလိမ်မဲ့ချက်ကျွေးခြင်းဟုတ်ပြီဟုတ်ညလာရှုံးလာဖို့တို့စိတ်ကဟောပဲနဲ့တို့လမ်းဆမ်းမလားအဲ့ဒီချိန်ကိုကစိတ်လည်းညင်နွားမယ်ကိုလည်းညင်နွားမယ်အဲဘာပြီးသေးတော့ဟင်ဟိုတို့ကာလာသားကာလာသမီးဘဝတုန်းကကာလာသားဆိုတော့အိမ်ထက်ပိုက်ဆံရှိသွားဟိုအိမ်လည်းဒီအိမ်လည်းဘယ်သူမှတောင်းတောင်းပေးဘူးလားနှမျောသလားတွန့်တူသလား အဲ့ဒီချိန်သူများအိမ်လဲသေးလားလဲလို့တောင်းတောင်းပေးသေးလားဟောဗျာခဲ့ဟင်ဟင်ဘယ်နဲ့တော့ကျုံသွားပလားမြတ်သွားပလားဟင်ရုပ်သွားပြီရသိတယ်သိထားဘယ်လောက်ရုပ်နေပြီတော့ဟင်နောက်ဆုံးကိုမေကိုဖေကိုရွှေမြို့တော်မကျွေးကျင်တော့ဘူးဟွာလာပရိသတိလေးရတာတည်းအိမ်ခွဲစုအိမ်ခွဲစုဟိုလင်ကလည်းမရပဲပေးကျင်တော့တာမရကလည်းလင်မကျွေးကျင်တော့တာဟုတ်ကလားဟင်အဲ့ဒီအနေကိုသားကိုသမီးရလာတဲ့ချိန် ဟိုလင်မယားဒီသားသမီးမရခင်သာလင်သိမယားသိရှိတယ်သားသမီးတယောက်ထွက်တဲ့ချိန်ကစလင်သိမယားသိမရှိတော့သားသမီးသိနေနေကြတယ်ဟင်အဲ့ဒီချိန်ကစဟိုဘယ်နဲ့တော့ဟိုမရတဲ့သားသမီးဘယ်သိပိုးနေတော့ဟုတ်ကလားဗျဟင်တခါကိုနင်းတဲ့သားသမီးဘသူသိပိုးနေတော့သပိုးနေပြီအဲဒီကတော့ပူမွေးသလိုမွေးအချိန်တန်းအရွယ်ရောက်လာလို့သူတို့အဲဟိုတီရီဆိုတဲ့ဟိုကြက်ပီလေးလေ ကာလာသာကာလာသမီးဖြစ်ဖြစ်တရားသိစင်းရှင်လန်းတဲ့အတိုင်းကိုလေးတွေကမတင်တယ်ဘူးလားစိတ်ကလေးတွေကမတင်တယ်ဘူးလားကြည့်ပြောရှုပြောဖြစ်မလားဘူးလားအဲ့ဒီချိန်တည်းကအရေးတကြီးကြီးဟုတ်ကလားအဲ့တော့တို့တကကြီးတွေကမြို့သွားရောင်းဝယ်လို့ငွေလေးပိုးလာလို့ဒါတော့အိမ်ကအမေနဲ့တော်ဟာတော်တဟဆိုအဝကလေးပေါ့လားဝဲလာတယ်ဟင်ဒီကနင်းတော်တယ်ဆိုပေးလိုက်ရင်ကျုပ်နေပါတော့တော်သမီးသာခင်ပါ ကိုကိုကိုတောင်းတထားသေးလားဩဗျာဟုတ်ညလားယုတ်လားချုံသွားပါလားကိုကိုကိုတောင်းတထားတော့ဘူးလေအေးအဲတို့အဲအင်္ဂါမိကကိုဈေးသွားရင်းနဲ့ဒါတော့အင်္ဂါလူကြီးနဲ့ဆင်လေးတော့တဲ့ရဲဆိုပြီးတော့ဝယ်လာဝယ်ရက်သလားဟင်းအစားတော့ကလေးဝယ်လာတော့စားရက်သလားကိုကိုတို့ကိုတောင်းမတထားတော့ဘူးတို့တို့ကြောင့်ဟင်အဲ့တော့ဒီစိတ်ကြီးနဲ့သာတို့တစ်လုံးနေသွားရင်ပေးတောင်သူတို့စိတ်နဲ့ပေးရမယ် အမြအဲ့တော့တို့တို့စိတ်နဲ့သေးတော့အမြပေါ်မလားရှုံထွက်မလားရှုံထွက်ပါဘူးဟုတ်ကလားအဲ့သေးတာနေကြည့်သားလေးတွေသမီးလေးတွေညူညူနော်နော်နဲ့တွေငါမရှိဒင်းလေးတို့ဆိုဒေါမနတာနှလုံးမသားစိတ်နဲ့သွားရင်သွားငရေအဲ့ဒါကိုကိုယ်တိုင်သွားခြင်းကလားသာသမီပို့လိုက်တာလားဟုတ်ကလားဗျာဟင်ဟောသာသမီပို့တာလားတို့ဗျာဟင်သွားပြီကဲသာသမီကိုနှလုံးမသားစိတ်နဲ့လေ ဟုတ်ကလားဗျာအင်းပေတာတောင်ခေးယုံပေရောက်လို့ကိုကိုကိုဟန်ဖို့မပေါ်သေးခြင်းပေငါအိမ်ပြန်ဖို့ဒီရွှေမျိုးလက်ထဲပေမကွာပါပါသေးလားဟင်အဲ့တော့ရွှေမျိုးအာကိုနဲ့ဒီကနေ့မျက်လုံးလေးကလဲကလဲနဲ့အင်းตาဆန်းကြည့်လိုက်သမီးလှမ်းကြည့်လိုက်နဲ့သူတို့ကဘာလုပ်တော့ဟင်တော့တဝက်မြယူနိုင်မလားအဲဟောမျက်ရည်လေးပြလိမ့်မယ်ခမများများများပေတော့လို့ပြောတာဟင် ဘေးရပြိုင်လေးသားကြလေးဒီကအားကရုပ်လေးထင်တယ်ဟုတ်ကလားအဲ့တော့အဲ့ဒီသားသမီးပေါ်အိမ်ပေါ်ခင်းရင်သိမ့်နေပြီးရင်သွားပြိတ်တာအိမ်နာမကျွတ်မလို့ဖြစ်မယ်သားသမီးနာတကောက်ကောက်မကျွတ်မလို့ဖြစ်မယ်ဟုတ်ကလားဟိမြသွားပလားကျုံလူဘဝလာတာမြလားဘသူကပို့တာတော့ဟုတ်ကလားဟိ ဟင်ဒါမို့လို့ဟိုအာကိုသိခင်မင်သိတော့မရှိဘူးဒါငါအိမ်ပဲငါသားသမီးပဲဆိုတဲ့တာမန်ဆွဲနဲ့ဆိုရင်ဒါမောဟတင်တယ်ဟဲ့ဒါဆိုတရိษံတင်တယ်အိမ်မှာကြွက်ဖြစ်မလားပိုးဟာဖြစ်မလားအိမ်ဆွဲတာတော့ဖိမဖြစ်နိုင်ဘူးဟင်အိမ်ညောင်တို့ပိုးဟာတို့နေမှာပေါ့အဲ့တော့ကိုအိမ်ကကြွက်ကလေးတစ်ကောင်တို့တို့များလိုက်မရိုက်နဲ့နော်ကိုရှင်မျိုးဖြစ်နေဦးမယ်ဟုတ်ကလားဗျာဟင်တို့အဖိုးတို့ကတို့ပါပလား ဟင်တော်နေဟိုခုခုရှိတဲ့ကြွက်တွေနာမဟုတ်မတော်မတရားမလုပ်နဲ့ကိုကြွက်ဖြစ်တော့လေကိုအိမ်ဟင်ငါအိမ်ပဲဆိုအစွဲနဲ့ဆိုကိုအိမ်ကြွက်ဖြစ်မှာမဟုတ်ဘူးလားအဲ့တော့ကြံသူတွေကဟိုတက်တာအညာပေးမလားအဲ့တော့တရိษံပုံရောက်တာအဲ့ဒီမောဟပဲအဲ့ဒါစွဲလို့ညိတာမဟုတ်လားညိလို့လောင်တာမဟုတ်ဘူးလားဟုတ်ကလားဗျာသဘောပေါက်လားအပြမအပြမဒါလူတိုင်းပြောနေတာမမမြဖို့လို့လူတိုင်းပါတာပြမှာဘယ်လိုမမြတ်တယ်လိုက်ကိုကိုကိုကာလာသားကာလာသမီးနဲ့အခုလက်ရှိနဲ့စဉ်းစားကြည့်လိုက်ရာ ဒါတို့တို့ပြောတဲ့တရားလားတို့ကိုယ်တိုင်လုပ်နေကြတာလားတို့တရားဓမ္မတွေကိုယ်တိုင်လုပ်နေမှာမဟုတ်လားဒါတို့ဟောတဲ့တရားလားဗျဟင်ဟင်အင်းတို့ကရှိပါသိကြီးတာရှိရဖတ်ပြတာရှိတာကိုတရားကိုသိညမှာဟုတ်ကလားဟင်တို့ပြောမှာပေါ့ဗျာဒီသူပလဲလားဟိုပလဲပါမှာအဲ့တော့ပလဲမျိုးဘယ်တရားသူကြီးကဘသူတော့ထောင်ပနည်းနည်းချလိုက်တယ်ဘသူတော့သေတံပေးလိုက်တယ်တရားသူကြီးချတဲ့အမှုရှိသလား ကိုယ်စေတနာကချလားတရားသူကြီးကချတာလားဟုတ်ကလားဗျာဟာတရားသူကြီးချတာမဟုတ်ဘူးလားတရားသူကြီးကဖတ်ပြရုံထင်တယ်ဥပဒေကြောင့်ပြောရုံပဲရှိသေးဒီစေတနာဆိုအမှုဒီလောက်လူသားမှုချင်းတူတောင်း300နှစ်က300နှစ်ခတူသလားတူလားလူသိမှုနဲ့လူသားမှုတူသလားဟုတ်ကလားဟဲ့အဲ့တော့တရားသူကြီးချလို့ကြတဲ့အဖြစ်ဘယ်နှခါရှိတော့ဘယ်သူချလာတော့ခိကိုယ်ဆွဲကကိုယ်လောင်တာ အဲ့တော့ဒီတန်ត្រာလဲတာဟောသူများခြေထိုးလို့လဲတာမဟုတ်ကိုပစိုးစားကိုနင်းလဲနေတာကိုဆွဲနဲ့ကိုသွားမှထင်တယ်အဲ့တော့အပယ်ဟောဟင်အပယ်သွားမှဘယ်သူကပို့မှာတော့အဲ့တော့ဗျာလူဘဝလေးစေနာတူဝတ္ထုတူလို့တမိသားလာဖြစ်သာသမားတွေလူပေါ့ဟုတ်ကလားတစားထုတ်ဖြစ်တုံတယုတ်တူအောင်ဆောင်ပါမဆွဲပါစေနဲ့ဆွဲလောင်မယ်သဘောပေါက်ပလားအာပြမစာတွေကိုဒီလောက်ဒီသဘောပေါက်ပါ ကဲရှိဆိုစုမုသာဝါရဝိရမဏိတိခာပရံသမာဓိယာမိဒါမဟုတ်တာမမှန်တာမပြောပါဘူးလို့ကတိခံတာတယ်ရပါလားဒီလားလူထားတာရှိသေးတယ်ဟင်ကတိခံတာလားရှိသေးတယ်အဲ့တော့မဟုတ်တာပြောကုန်ပြောနေနေတော့မမြင်မမြင်ဘူးပေါ့သိရင်သိပြီအသက်ခံခိုင်းသမ်းဟုတ်ကလားမကြမကြဘူးပေါ့ဟုတ်လားမြင်ရကြတော့မကြမကြဘူးပေါ့ ဟုတ်ကလားအဲ့ဒါအမှန်ပြောတာထင်တယ်ဟုတ်ကလားဗျမဟုတ်တာမမှန်တာအဲကိုကိုရဲ့အဲ့ဒီမူတဝါဒကကိုကိုကိုလိမ်ပြီးမှသူများလိမ်ရတာကိုကိုတိုင်းမဟုတ်မှန်းသိရတာနဲ့ကိုကိုတိုင်းကမဟုတ်မှန်းလို့ပြီးပြီးပြီးပြီးပြီးမှသူများငါဒီလိုသွားပြောမယ်ဆိုပြောတာမဟုတ်လားသူတို့တို့သူများအရင်လိမ်လာလားကိုကိုကိုအရင်လိမ်လာလားဟုတ်ဗျာသူများလိမ်လာခံရတော့သေးကိုကိုကိုအလိမ်ခံရတာတော့ချက်ပြရကောင်းတာရှိကိုကိုကဘယ်နှကလိမ်ခံပြီးပြီတော့ဟုတ် ဟုတ်ကလားဗျာကိုယ်လိမ်ပြီးမှသူများလိမ်ရတာဗျာကိုကိုယ်တိုင်ပြီးပြီးကြီးမဟုတ်ဘူးလားဒါမဟုတ်မှန်းလည်းသိတယ်လေအဲ့တော့ကိုကိုယ်တိုင်ကမဟုတ်မှန်းသိပြီးလို့လက်ခံမှသူများသွားပြီးဒီလိုသွားပြောတာဒီလိုသွားလုပ်တာမဟုတ်ဘူးလားအဲ့တော့ကိုကိုကိုရင်လိမ်တာမဟုတ်ဘူးလားအဲ့တော့သူများလိမ်တာမသိလို့ခံရတာခံလို့ကောင်းပါဗျာကိုကိုကိုကသိရဲ့ကြီးနဲ့ခံရတာထင်ဘယ်ဟာခံခြင်းတော့ဟုတ်ပါမလားဗျာဟဲ့လိမ်ညာသားမှာဗျာသူများလိမ်တာခံနေလို့တဲ့ဟင်ဟင်ဟင် ဟင်အဲ့တော့ဘယ်သိခါဖို့ဖြစ်ဖြစ်ကိုလည်းအကျိုးမမဲ့စရာဘူးသူများလည်းအကျိုးမမဲ့စရာဘူးဒါသူသိထင်တယ်ကိုချင်းစာဟုတ်ကွမေတ္တာဟုတ်ကွဟုတ်ကလားဟဲ့ကိုလည်းကောင်းစားတယ်လို့သူများလည်းကောင်းစားရမှာထင်တယ်အဲ့တော့အမှန်အမှန်တိုင်းပြောကြတဲ့တန်းဆိုရင်ဟုတ်ကလားဗျာနင်တို့အိမ်ရွှေဘလောက်ရှိတော့ငွေဘလောက်ရှိတော့အများမသိအပ်တဲ့ဟာသွားပြောအမှန်မှန်တိုင်းပြောရင်ဘယ်လိုနေမလို့ဟင်ဟင်ဟိုဘာလို့ချင်းချင်းလူသွားပြောရင်ဒီဘယ်လိုလုပ်မလို့ ဟင်ဘယ်လိုလုပ်မလို့ဆိုဟောဗျာမေးလို့ရအောင်ဗျာဟင်အင်းဟိုခိုးရင်ဝက်ချင်းတိုက်ချင်းသူသွားပြီးတော့ရွှေငါတို့ရွှေဘလောက်စုမိပြီးငွေကဘလောက်စုမိပြီးနဲ့အဲ့လိုပြောရင်ဟောဟင်အဲ့တော့ကိုယ်အကျိုးကောမများဟိုမရောက်နိုင်ဘူးလားဟုတ်ကလားအဲ့တော့မူသားမပါလင်္ကာမချောဆိုတာဒါခင်ဗျားတို့သုံးတာအရိယာလောကမှာမူသားမပါပဲနဲ့လင်္ကာချောတာတွေအများကြီးဟုတ်ကလားဗျာတို့ဘုရားလက်ထက်ကကတ္တပကိုရောကြီးဆိုတာ တော်ထဲမှာပဲနေတာတယ်နဲ့တော်တူရင်အေးတဲ့ပုဂ္ဂိုလ်ကိုတောင်ဖျားကြွားတဲ့နေရာကတ်သွားဘယ်တော့မှမပါဘူးတော့သူတော့သူ့ဟာသူနေတာဟုတ်ပဲဟုတ်ကလားဗျာတန်ဃာတော်များကလည်းသူဖျားနေတဲ့ကွာအကုန်လုံးကသူ့ကိုကနာဝိမုတ်ခေါ်တယ်တော်ထဲမှာဧကစားကြီးကျင့်တဲ့ပုဂ္ဂိုလ်ကိုတန်ဃာအပင်ပင်လည်းမထည့်အောင်ဟင်တော်တူရင်နဲ့နေတဲ့ပုဂ္ဂိုလ်ကိုတာရင်နာကြီးကစအကုန်ပယ်ထားရတာကိုအဲ့တော့ရာဇကြိုးကြီးဟိုပိတ်ပလိဟိုလိုင်ကူစွာရာဇကြိုးထဲမှာတင်တယ်အဲ့ရနေသုံးကန်ကြွားဟုတ်ကလား အဲ့တော့ဗေမတာရရဲ့ယရနာပစ္စည်းတွေကိုတခိုးကခိုးပြီးကြီးလာနောက်ကမင်းချင်းတွေကလည်းအဲ့တခိုးနောက်ကသူ့လက်နဲ့တွေနဲ့လိုက်တာပေါ့ဗျာသူ့လက်ထဲလေအဲ့တော့ဒီကံတပကိုတော့ကြီးကြည့်ရနေပြီးတော့တခိုးကလည်းကာတဖာတော့ဘာတော့ပဲနားလဲမတော့အသက်လူပြေးနေရတာဆိုတော့ပုတ်ပြေးရောနောက်ကမင်းချင်းတွေကလိုက်ဟုတ်ကလားမင်းချင်းတွေကတော့သိတာပေါ့ရတာကာတဖာကိုတော့ကြီးမိုင်းအဲ့တော့လက်နဲ့တွေချပေးဟုတ်ကလားချပြီးတော့ ဂါရဝပြုတ်ပြီးမှအရှင်ဘုရားဒီနာကနေခိုးတယောက်သွားတာမတွေ့လိုက်ဘူးလားလို့မေးတွေ့လိုက်တယ်ပြောရင်သူ့ကြောင့်သိရင်ပါရာတိကမဟုတ်ဘူးလားမတွေ့ဘူးပြောရင်မူတာဝါဒမဟုတ်ဘူးလားကဲဘယ်လိုလုပ်လုပ်မလဲစောင်းစမ်းဟင်ဟင်တွေ့တယ်ပြောရင်ပါရာတိကကြမလေးသူ့ကြောင့်သိတော့မှာကိုမတွေ့ဘူးပြောရင်မူတာဝါဒသိခါဖို့ထိခိုက်မယ်ကဲဘယ်နဲ့လုပ်မလို့ဟောအမေရှိပါဟောလိန်လေးတင်နန်းတက်ပြရမှာကဲလှုပ်လှုပ်လှုပ်လှုပ် အဖိုးတွေလိမ်ပြီးတင်အောင်ပေးရမှာပေါ့လုတ်ကြောင်မဲ့ဖို့တို့တို့တို့ကဘာလို့လို့အော်ချာမထားတော့ဒါမျိုးတွေဟင်ဟင်အဲ့တော့ရှင်မကားတစ်ပါးကိုတော့ကြီးကရန်နေကြနေတာကဘေးဟိုဖဲ့ကြလိုက်တယ်ရလိုက်ပြီးတော့မှငါဒီနာကမတွေ့လိုက်ဘူးခဲသူတွေ့တော့ကဒီနာထင်ဘေးရွှေ့ရလိုက်တယ်ငါဒီနာကမတွေ့လိုက်ဘူးခဲဆိုတော့လိမ်ရောလိမ်မလားမှားကောမှားသလားမှားလည်းမှားဘူးဟုတ်ကလား ကလိန်နီးပင်နာဖို့ကြီးဟင်အဲ့တော့ဒီကဆိုတော့သူဟာလားပလဲသွားမှာလားပြည်စည်းများရင်မုံရွာသွားမှာထင်တယ်ပြဲသွားမလို့မုံရွာသွားဖို့ငွေတစ်ပေါင်းယူသွားဟုတ်ကလားကိုကလည်းဒီတစ်ပေါင်းမို့ဒီပြည်စည်းကိုဒီနေ့မရရင်မဖြစ်နိုင်တို့ရွာတဲ့ကတို့ရွှေမျိုးလိုအလွန်ရင်းနှီးနေတဲ့ပုဂ္ဂိုလ်ပေါ့လေဟင်မိတ်ကောင်းဆွေကောင်းခေါ်မှာပေါ့တငယ်ချင်းဆိုတာသေဘောရှင်ဘက်ကိုဆိုလိုတကူ ဟေးတေယုတုတေဘောဖြစ်ရင်ကိုဝင်းခံတဲ့ဟာမျိုးအာပါဠိလိုတဟာယအဲ့ဒါတဟေချင်းကနေခုတငယ်ချင်းလို့ဖြစ်နေတာဟုတ်ကလားအဲ့လိုပုဂ္ဂိုလ်လည်းသူသားလေးဒီကနေ့ရုံထုတ်ရမှာအာမကံပေးရမှာတပေါင်းလုံးနေတယ်အဲ့တော့ကိုကလည်းဒီပစ္စည်းလေးပါလာတယ်ပေါ့ဗျာသူကလည်းငွေတပေါင်းလုံးနေဒီကနေ့ဒီငွေတပေါင်းမှမရရင်သူသားကဟိုထောင်ကြီးချုပ်တယ်ဝင်သွားမှာဟုတ်ကလားကိုကလည်းဒီတပေါင်းမှဒီကနေ့မဝယ်ရင်ဒီပစ္စည်းကဖြစ်ကုန်ဖြစ်ဘူးအဲ့ဒါတကယ်ချင်းငွေတပေါင်းလောက်ပါဘူးလားဆိုရင်ဘယ်လိုပြော လောက်ကြဆောင်တဲ့လိန်နီးတင်တန်းလိန်နီးတင်တန်းမပါဘူးဆိုမူတာဝါဒဒီမှာဘုန်းကြီးဝန်ခံထားတာလိန်လာကြသွားမှာပေါ့ပါရပြောရင်ပါပြီးမှမချီရင်လေဒီဘဝဒီတသက်တော့ပြက်ပြီသူကလည်းဒါသိမှွန်းနေတာဘယ်နဲ့လုံးမတော့အဲတို့ပဲလိန်နီးတင်တန်းပြရမှာလားအဲ့တော့ပါရာကအိတ်ထဲပါရင်အိတ်ထဲအာယုံကျူလိုက်ပေါ့ငါလက်ထဲငွေမပါဘူးကွာဆိုပြီးတာပါရာကဘယ်မှာတော့မှားသလားအေးပြလိန်နီးတင်တန်း ဟုတ်ကလားဟင်ဟင်လိန်တာပလားဒါရဟန္တာလိန်ကြီးခေါ်တယ်ဒီမှာကတော့ကိုရိုကြီးပုံပေါ်တာလေသဘောပေါက်ပလားအဲ့တော့တုကမူသားမပါလင်္ကာမချောဟုတ်ကလားတတိရှိတာဟိုမူသားလွတ်လို့မရဘူးလားအဲ့တော့သူ့ပေးလိုက်ကိုကိုကြိုးရုပ်သွားမှာဗောဒီငွေတသောဟုတ်ကလားအဲ့တော့ကိုလည်းကို့အဘူးနဲ့ကိုသူလည်းသူ့အဘူးနဲ့သူဟုတ်တာပဲဟုတ်ကလားပါတယ်ကွာမပေးနိုင်ဘူးဆိုရင်တော့ပြက်ပြီးပြက်တဲ့သူနဲ့သူနဲ့ဟုတ်ကလားဟဲ့ ဒီလိုနေရာမျိုးကြတော့အကျဉ်းကြကြဒီလိုသုံးရတယ်တာရှင်မာကတ္တပကိုရာရင်မူသားသုံးပုံဟုတ်ကလားဟင်ဟင်သူကဘာလားဖြောင်းွယ်ခေါ်ကလားဖြောင်းနဲ့ဖြောင်းနဲ့ွယ်နဲ့ွယ်ထားဟောဗျာလုတ်ပြနော်လုတ်တာပလာကဘူးအဲ့ဒါသားသိကြီးပဲယဟနာလိန်ကြီးကိုတင်ခဲ့ဖို့ဟင်ဟင်အဲ့ဒါဖြောင်းွယ်ထင်တယ်ဟင်အမှန်တိုင်းလည်းပြောတယ်ွယ်လည်းထားဟုတ်ကလားဗျာ အဲ့ဒါမုဒ္ဒဝါဒသိက္ခာပုဒ်လေဒီလောက်ထိယူတည်ကြပါဟင်ဟုတ်ကလားတန်ဃာတော်များရှိမလင်ကောင်းမညာကောင်းလည်းရှိလာပြီးဂတိခံပြီးမှလေဟုတ်ကလားအရင်မရဖမရနဲ့မုဒ္ဒဝါဒသိက္ခာပုဒ်တန်ဃာလိမ်မှုနဲ့ခံရအောင်မယ်ဟုတ်ကလားဗျာဟင်ဟင်လူလူချင်းလေနာမှငွေတို့ငွေသားလေးရတယ်ဦးမယ်ဘုန်းကြီးကြောင့်တဲ့လိမ်လို့ဘာရမှာတဲ့တော့ဟင်ဟိုမဟုတ်တာမပြောပါဘူးဆိုအိမ်ကြပြောတာဘုန်းကြီးတဲ့လိမ်တာမဟုတ်ဘူးလား ဟင်တို့ဘယ်နှခါလိန်ပြီးပြီးတော့ဘုံကြောင်တက်တယ်ပြီးတော့ဟင်ဘယ်နှခါလိန်ပြီးပြီးတော့ဖိုးတို့ဘုံကြောင်တက်လိန်နေတာမမမိတော့ဟုတ်ကလားဗျာအေးဗျာအေးဘုံကြီးဆိုတာတကားလိန်ခါရတဲ့အမျိုးရှင်မဟုတ်ကလားဗျာအေးမူတာဝါဒဒီလောက်ဒီသဘောပေါက်ရေတိခါဖို့သွားစို့ တုရာမေရယမစ္ဆာပမတာဌာနာဝိရမဏိဒိဋ္ဌာဗြဟ္မသမာတိယာမိဒါကမေ့တဲ့မေ့စီတတ်တဲ့ဟာမသုံးပါဘူးလို့ခတိကငွေရည်စီဝါတယ်နဲ့ဟုတ်ကလားအလိုလိုမှမေ့တဲ့အမျိုးကိုအမိုးချင်ရင်ဘာပြောမှာတော့ဟေးဒါကြောင့်ဗျဟေးဟေးအမေပေါ်အမိုးချင်မှာသို့လို့လူစိတ်ကလေးပျောက်သွားမှာသို့လို့ ဟုတ်ကလားဗျာရှေသိက္ခာဘုသွားဆိုဝေကာလဘောသနာဝေရမဏိသိက္ခာပဒံသမာတိယာမိနေသာဒီတာဝါရိတာဝိတုကာသာသနာမာလာကန္တာဝိရိပနာဓာရဏမန္တနာဝိဘုဒနာဌာနာဝိရမဏိသိက္ခာပဒံသမာတိယာမိ ဩဇာတယနာမဟာတယနာဝိရာမဏိဒိဋ္ဌာဗြဟ္မသမာတိယာမိဧတမေပုညံမေခဖလညာနာတ ပြည့်စရောဟောတုမေဆရာတပည့်တော်ဆရာတပည့်တော်မအေးဣတံပုံညာယခုပေါတိရသောပရဏဂုံသုံးပါးနှင့်ရှင်းပါသောသီလကုသိုလ်သည်ယနေ့ထူထမ်းရသောဒါနကုသိုလ်သည်ယနေ့ပွားများရသော ဝနာကုသိုလ်တိမကဖလားညာနာတာမေညာပူညာအားဒီစေဟုတ်ကလားဗျာအဲ့တော့တို့ဒါနမှာလည်းပဲသီလမှာလည်းပဲတို့မနေ့ကပြောခဲ့တာဒါနကတရိษံအကျင့်ကိုဖြစ်တာတယ်နော်တရိษံစရိုက်ကိုဒါနနဲ့ဟိုတတ်ခဲ့ရမှာထင်တယ်ဟုတ်ကလားဟဲ့ ဟင်တရိခါငါဥမာမတို့ခွေးအုပ်ကြီးတအုပ်သေးကိုထမင်းလေးတကယ်ပြစ်ကြည့်လိုက်ပါဟင်အမေတော်ဖေတော်ညာမလားဟင်ဟင်အာကောင်းတဲ့ခွေးကလူရဲ့ကြိုက်ခဲစားသွားတာမဟုတ်လားဟင်တကူကောင်းမဲထင်တယ်ဟင်ဒုက္ခမဟုတ်ဘူးအဲ့ဒီတရိခါရဲ့ဇယိုက်ကိုကိုဒီကကိုကောင်းသားတယ်လို့ကောင်းစားဖို့ဒါနလေးမေတ္တာနဲ့မျှတာထင်တယ်ဟုတ်ကလားကိုကျင်းသားနဲ့မျှတာမေတ္တာနဲ့မျှတာဒီလိုဆိုတရိဒါနကတရိခါ တရိုက်တာဖေးတင်တယ်ဗျာမနေ့ကဒီလိုပြောခဲ့တယ်နဲ့ဟုတ်ကလားဗျာတီလာကတရိษံညင်တာဖေးတင်တယ်တိษံကကြိုက်ကြိုက်တယ်လို့လိုက်တာတင်တယ်မကြိုက်မကြိုက်တယ်လို့ရောမကြိုက်ဘူးလားမတိမတိတယ်လို့ရောမတိုက်ဘူးလားဒါတရိษံညင်အဲ့ဒီညင်ကိုတို့ဒီကသီလနဲ့ကစောင့်ပြီးပြီးတော့ဟုတ်ကလားမျက်စိအမြင်ကြိုက်စိတ်မကြိုက်စိတ်မဝင်အောင်ထင်တယ်ကိုချင်းစာလေးဝင်လာအောင်မတရားလောဘမတရားဒေါသမဖြစ်အောင်လို့တတိလေးနဲ့စောင့်ပြီးတာ ဒီလိုဆိုသီလကတရိษံရဲ့ညင်တာဖေးထင်တယ်ဟုတ်ကလားဗျာဓာတုမဏိယပြောခဲ့တာတင်နော်ပြီးတော့ထပြောလို့ရှိရင်ဒါနကငါဘွဲဒိဋ္ဌိကိုတတ်တာတင်တယ်ပါရမီတက်ရင်ဒိဋ္ဌိပါနေရင် ပါရမီစခန်းတက်လို့ရပါမလားမရပါဘူးဟင်အဲ့တော့ငါသွဲကြီးတဲ့ဒိဋ္ဌိကိုငါပစ္စည်းငါပိုင်တယ်ဆိုတဲ့ဒိဋ္ဌိကိုတတ်တဲ့နေရာမှာဒါနလက်နက်ကလွဲလို့ဘယ်လက်နက်မှကောင်းဟုတ်ကလား တောင်ဘုရားရှင်တွေတကွာအလောင်းတော်လောင်းတော်တိုင်းနဲ့ဒါနအခြေခံယူရတာမဟုတ်ဘူးလားငါပဲဒိဋ္ဌိတာရတာမဟုတ်ဘူးလားဟင်ဟင်ဒါနကငါပဲဒိဋ္ဌိတတ်တဲ့လက်နဲ့မဟုတ်ဘူးလားဟင်အဲ့တော့ငါပဲတတ်ခြင်းလို့လှူတယ်ဟင်အလှူမတတ်ငါပဲပိုးတောင်ကြည့်ပေးတယ်ဟုတ်ကလားတို့အခုလှူတွေလှူလာတာပဲနဲ့ချိန်ရှိပြီတော့ဟင်ငါပဲဒီလောက်ဆိုကုန်တော့ပါပြီကုန်မလားဘာဖြစ်လို့တော့ ဘယ်တော့သိမှာတော့ညာခုချိန်ဒီမသိသေးဟင်ငါသိသိမဟုတ်တော့ဘူးဆိုတော့ငါသိသိဟုတ်မဟုတ်ကိုစမ်းကြည့်နေတာလေကိုယ်လက်ကလို့ကိုဖြစ်စီဟုတ်သေးလားဟုတ်ကလားဗျာအဲ့တော့ဒါနကငါဘွဲဒိဋ္ဌိတတ်တဲ့နေရာမှာအကောင်းဆုံးလက်နဲ့တုံးကြရင်ပြောတာပေါ့လေသူလက်နဲ့မရှိဘူးလားဗျာအခုခေတ်တည်းလေဟိုသူတို့ဘာတော့ပြောနေကြပါဗျာခြေတရီတို့ခြေဖိုးတို့ဆိုတာလေခြေလားလက်နဲ့ကလက်နဲ့ဖဲမဟုတ်ဘူးလား အဲ့ဒီလက်နဲ့တခိုးစီဓမြစီရောက်တော့ဘာဖြစ်တော့တိုင်းပြည်ဘာဖြစ်မလို့ဟုတ်ကလားလက်နဲ့တော့လက်နဲ့ဖက်မဟုတ်ဘူးလားတကယ်လို့တိုင်းပြည်ကာကွယ်တဲ့စစ်သားတို့ရဲတို့လက်ထဲရောက်ရင်အဲ့ဒီလက်နဲ့ဘာဖြစ်တော့လက်နဲ့တော့လက်နဲ့ဖက်မဟုတ်ဘူးလားဒါနကလည်းလက်နဲ့တော့လက်နဲ့ဖက်ပေါ့ကွယ်သုံးတရင်အကာကွယ်သိမ်းဖြစ်နိုင်ဘူးဟင်မသုံးတရင်အခုပဲနဲ့တော့ဒုဒါနာသုံးတကြလားဟင် တို့ကတော့ဓမြလက်ထက်ရောက်နေတဲ့လက်နဲ့ကြီးများဖြစ်နေသလားလို့ဟင်စစ်သားလက်ထက်ကလက်နဲ့လားဓမြလက်ထက်ကလက်နဲ့လားဟဲ့ဒါအာဟုတ်ကလားဗျာဟင်တိုင်းတို့ကတော့ရောက်နေရတာပြောမှာပဲပလဲကဟာတွေကဓမြအနွယ်တွေသူကလက်နဲ့ကြီးရဓမြတိုက်ထားတယ်လို့ဒီလိုပြောမှာဗျာတို့တော့ကျင်နာလားဟင်ဟင်တို့တော့ဟင်ဘယ်လိုဗျာမကျင်တော့ဟောကောင်းမဟုတ်ဘူးလား ဟုတ်လားမကျေနပ်ရင်မဟုတ်အောင်လုပ်တော့ဗျလုပ်တော့လဲဟုတ်အောင်လဲလုပ်တယ်ပြောတော့လဲမခံနိုင်ဘူးဆိုရင်တော့နှခါနာမနော်ဟုတ်ကလားဗျဟင်ပြီးတော့သီလကတရိษံဉင်ကိုတတ်တယ်လို့ဒီဘက်ကလည်းသီလကဟိုသူ့ဇွဲတဏှာကိုတတ်အောင်ပါတယ်ဟင်ဟိုမြင်မှလိုချင်တာမဟုတ်လားဟဲ့တဏှာကလေကြားမှမဟုတ်ဘူးလားဟင်တစ်ဖက်အာယုံကိုမြင်မှကြားမှလိုချင်တာဟုတ်ကလားဗျာအဲ့တော့ဒီကတတိယဆောင်ပြီးတယ်ဆိုတာ ဟုတ်ကလားအာယုံ၅ပါးကိလေသာတွေဝင်မလာအောင်ဆောင်ပေးတာတတိမဟုတ်ဘူးလားသီလမဟုတ်ဘူးလားဟုတ်ကလားဗျာဒီလိုဆိုသီလကသူဇွဲတဏကိုတားရမှာမဟုတ်ဘူးလားသူဇွဲတဏတတ်တဲ့နေရာမှာအဖြစ်ရောက်ဆုံးလက်နဲ့သီလကဒါနကငါဇွဲဒိဋ္ဌိကိုတတ်တဲ့နေရာအဖြစ်ရောက်ဆုံးလက်နဲ့အဲ့တော့တို့သီလတွေကဘယ်နှကျင်ရှိပြီဟုတ်တောက်တည်ထားတာဒီလိုဆိုသူဇွဲအာယုံဇွဲတွေတော့ကုံလောက်ပြီပေါ့ကုံပြီမဟုတ်ဘူးလားမကုံရသေးပါဘူးဟင် ။အောင်အသက်ကြီးလေးပျက်စီးလေးနေမှာပါ။ဟင်ဟင်ဟင်အရင်တော့ကငါလောက်ရှိတာအိမ်တော်ကြတော့ငါမရတာတယ်။သားသမီးတွေများလာတော့ပဲတော့ငါသားငါသမီးအဲ့ဒီငါသားငါသမီးခေါ်တာတကသူများသားသူများသမီးနဲ့ပေါင်းလို့ရတော့မြည်ရကူနဲ့လည်းမဆိုင်မနဲ့ငါမြည်။အဲ့ဒီငါမြည်ရသူများမြည်တွေနဲ့သွားကမြင်းတော့တခါရတာတော့ငါမြည်။ဟင်အဲ့သူဆွဲဘယ်လောက်များတော့ဟင်အသက်ကြီးတွေပို့ဆိုးနေနေမှာပါဗျာ။ဟင်ဟင်အဲ့တော့တီလာကိုတို့ကလက်နဲ့ဖြင့်နဲ့မသုံးတတ်လို့ ဟုတ်ကလားဗျာဟင်အဲ့တော့တို့ဘဝကိုဥပမာနဲ့ပြောရရင်တရိษံဘဝဆိုတာတောအလေးကြပေါက်သိပင်လိုဟာမျိုးဟုတ်ကလားဗျာတောအလေးကြပေါက်ကထွန်းရဲ့စိုက်ပြိုးရသေးသလားဗျာအေးအဲ့ဒီတိုင်းပဲဟုတ်ကလားဗျာတို့ရှိခိကကျုံးပင်စိုက်တယ်အင်ပင်စိုက်တယ်ယမနီပင်စိုက်တယ်ရှိသလားဗျာသူ့ဟာသူပေါက်တာသူ့မြေသူ့မျိုးသူ့မျိုးသူ့ရည် တဲ့ပေါက်တော့တာမဟုတ်လားဟုတ်ကလားဗျာအဲ့ဒီတဲကနေပြီးလူဘဝရောက်လာတယ်ဆိုရင်အဲ့ဒီတစ်ပင်ဖြတ်တောက်ထားတဲ့ဘုံတုံးနဲ့တူးနေပြီဘုံတုံးဆိုရင်ပပုဆရာတော့မဖြစ်နိုင်ဘူးလားဟင်ဟင်မင်းသမီးရုပ်ကောမင်းသားရုပ်ကောနတ်ရုပ်ကလေးကောဇမရုပ်ကလေးကောခွေးရုပ်ဝဲရုပ်ကလေးကောကြိုက်တာထုလို့ရတယ်လူပုံမှာဟင်ကြိုက်တာထုလို့ရတယ်ဗျဟုတ်ကလား အဲ့တော့ဘုံတုံးလူဖြစ်လာတယ်ဆိုတဲ့ကဘုံတုံးတော့ဖြစ်နေဟုတ်ကလားဟိဖြတ်တောက်ပြီးသားမဟုတ်လားဟုတ်ကလားဟင်အဲ့တော့တို့ဒါနနဲ့သီလနဲ့ပပုဖေယာကအကြမ်းထုတ်လိုက်လို့ရှင်တော့ရုပ်ကြမ်းလေးတော့မဖြစ်နိုင်ဘူးလားအခုဘယ်လောက်ဖြစ်နေပြီဟိဟင်ဟင်အဲ့တော့ရုပ်ကြမ်းကပါတော့ဟိုထောင်းလို့လေးနဲ့လောရသလားဖောက်ကြမ်းကြီးနဲ့ချရလားဖောက်ကြမ်းကြီးနဲ့လားဟင်ဟင်ကောပါသေးသေးလေးသားလားလွှာကြီးနဲ့တိုက်ရတာလားဟုတ်ကလားဗျ ငါတိုက်နိုင်ရလားခုဟမ်သွားကိုဖြားလူတွေပါဗျာငါဆိုလူဆိုထပ်ပလားကြွားကြီးနဲ့ဟင်ဟင်ပြီးတော့ဇယိုက်နဲ့ဟိုဒိဋ္ဌံပြီကပါလာတယ်ကြိုက်ကြိုက်သလိုမကြိုက်မကြိုက်သလိုမြင်တဲ့ဇယိုက်ကိုတော့ထောက်ကြကြီးနဲ့ထွင်းပြီပလားထောက်ကြီးကင်ရွယ်ဘယ်လိုကြားရွယ်တော့မလားဘယ်တော့ထွင်းမှာတော့မြခုမှရွယ်တော့ဘူးဆိုတော့အေးရွယ်နေတာနဲ့ချိန်ကုန်တော့မယ်ဟင်အဲ့တော့သူ အဲဒါနာသီလနဲ့ပုံရမ်းထုပြီးရင် ပုံကြောဖြစ်ဖို့ရာဘာဝနာသွားရအောင်မယ်သွားရဘူးလားဟုတ်ကလားအဲ့ဒီသွားတဲ့နေရာမှာတော့တမထနဲ့ပွားတဲ့ဘာဝနာကောမရှိနိုင်ဘူးလားဝိပဿနာနဲ့ပွားတဲ့ဘာဝနာကောရှိသေးတာပဲတမထနဲ့ဆိုရင်တော့မင်းသမီးယုတ်မင်းသားယုတ်ယုတ်နုတွေပေါ်လာအောင်ထုပြီးထင်နော်ဟင်ခုနက အင်းဒါနသီလနဲ့ဇရိုက်နဲ့ညင်ကိုနှိမ်ထားရင်ဟိုတို့ဟာပေါ့ညင်လာစားလေးတော့ဖြစ်ပြီထင်တယ်ဟဲ့အဲ့ဒါကိုတမထနဲ့တို့နှိမ်အောင်မှတင်များဟင်ဇရိုက်ချော်လေးဖြစ်အောင်တို့မဟုတ်တရိခံဇရိုက်ကလူဇရိုက်ပြောင်းဖို့ထင်တယ်ဟုတ်ကလားဗျပြေတည်ပေးရမှာထင်တယ်ပြီးတော့တရိခံညင်ကလွတ်ညင်ပြောင်းဖို့ပြေတည်ပေးတာတမထနဲ့ဘာဝနာနဲ့လုပ်ရတယ်ဟင် အလွန်ကြမ်းနေတာကြီးချက်ချင်းကြီးဟိုပကြီးဖေးရေးလို့ရသလားမရပါဘူးကျိုးတက်လို့ရသလားမရပါဘူးဟုတ်ကလားဗျအဲ့တော့ပကြီးဖေးချေဖို့ဝိပဿနာတက်ဖို့ရတဲ့သမထဘာဝနာရင်ပွားရတယ်ဟုတ်ကလားဗျဟင်ဟုတ်ကလားဗျအဲ့တော့ဟိုကဒါနနဲ့သီလနဲ့ကညင်တဲ့ဇယိုက်ကိုနှိမ်ထားတာပဲရှိပေးတယ်ဟင်ဟင်ချုပ်ပြထုတ်ပြပြီးဗလားအဲ့တော့တို့ဒီသမထဘာဝနာနဲ့အဲ့ဒီညင်တွေကိုဖြုတ်သွားထုတ်ရမှာဗျ ဟုတ်ကလားအဲ့တော့ဘုံဒီဘလောက်များများလူတွေဘလောက်ဘောဘောလူမျိုးတွေဘလောက်ဆုံးဆုံးအကျင့်လို့ခေါ်တဲ့ဇယိုက်6မျိုးပဲရှိတယ်ပါဠိလိုသရိတာလေကျင့်တာပြောစိတ်နဲ့ကျင့်တာကောမကျင့်နိုင်ဘူးလားနှုတ်ဖွင့်ကျင့်တာကောကိုယ်နဲ့ကျင့်တာကောအဲ့ဒါကိုသရိုက်လို့ခေါ်အဲ့ဒီအကျင့်လွန်မှညင်ဖြစ်တာဟုတ်ဥမာမဲ့အရက်ကြီးတဲ့ဟိုအရက်ကမွေးကလေးကတောက်တတ်တာလားဟင်အပေါင်းနှင်းကောင်းမှတောက်တတ်တာထင်တယ်ဟုတ်ကလား နောက်တော့ဒီပုဂ္ဂိုလ်တယောက်ဟာနေရှိသေး၍အရက်ပေါက်ဖို့ရလောက်ပဲပြီးသွားပြီဆိုရင်အကျင့်လို့ရင်ညင်ဖြစ်မလားဟုတ်လားဟင်အဲ့တော့ညင်ပြီးအကျင့်လုံးမှဖြစ်တာထင်တယ်ဟဲ့ဟုတ်ကလားဟင်ဟုတ်ကလားဗျာနောက်တော့ဘယ်ဘဝရောက်ရောက်အရက်မြင်တောက်ချင်စိတ်ပေါက်ရင်ဘဝကူးလို့ပါသွားရင်ဝါသနာဖြစ်ဖြစ်ထင်တယ်ဟဲ့ဟုတ်ကလားအဲ့တော့တန္တရာမှာဇယိုက်ဇယိုက်ကအာလွန်သွားရင်ညင်ညင်အာလွန်ရင်ဝါသနာဘဝဘဝဆက်ဆက်ပါသွားမှထင်တယ်ဒါမို့ဟိုအာယုံမှားလို့ ခွေးဖြစ်တာတောင်လူပြည်တော့ငါသိအေးဟိုပြုံပြုံရွှေရွှေနေတတ်တဲ့ဟာကခွေးဖြစ်သွားလဲခွေးပြုံလေးထင်တယ်ဟဲ့ဟင်လူပြည်တော့ငါမျက်နှာပေါက်ဆိုတာကြီးခွေးဖြစ်တော့ဟောဟုတ်ကလားလူပြည်တော့ငါထိုးလို့ထောင်လောင်ခွေးတာဟိုဟိုခွေးဖြစ်သွားတော့ဘယ်နဲ့တော့လူတွေ့လဲဟိုဟောင်းဒီဟောင်းနေမှာနဲ့လူပြည်တော့ငါဘသူမှရံမစတတ်တဲ့လူကခွေးဖြစ်တော့ဟင်ဟင်ဟင်ဟုတ်ကလားဗျအဲ့တော့ဘဝသာပြောင်းတာ တရိုက်အားကြီးလို့ညင်ဖြစ်သွားရင်ပြောင်းရလားဟိဝါသနာကောဟိဟုတ်ကလားဗျာဟုတ်ကလားဗျာအဲ့တော့သူဇရိုက်ပြင်လိုက်ရင်ညင်တဲ့ဝါသနာကအလုံးလုံးမသေးနိုင်ဘူးလားဟုတ်ကလားဗျာအဲ့တော့ဇရိုက်မှာ6မျိုးပဲရှိတယ်6မျိုးထဲမှာအကောင်3မျိုးအဆိုး3မျိုးဟုတ်ကလားအဲအစနဲ့ပြောရင်တော့အဆိုး3မျိုးအကောင်3မျိုးဟုတ်ကလားအဆိုးဆိုသည်လားကြိုက်ကြိုက်သလို ဟိုလိုက်မဟိမကြိုက်မကြိုက်သလိုကြိုက်မဟိမတိမတိသလိုတိုက်မဟိဒါအကောင်လားဆိုလားဟင်သူတော်ဘာချမ်းသာပြီမချမ်းသာပြီသိသလားဟင်မွေးပြီးဖားနဲ့တွေ့ဟင်ကြေးတာပြေးတဲ့ဖားလေးကကြောက်လို့ပြေးတာထင်နောက်ကလိုက်တဲ့မွေးကကြိုက်လို့လိုက်တာထင်သူတို့နှစ်ကောင်ရဲ့အာယုံပြုတူသလားဟိဟင်အဲ့တော့ဒီကရှော်ပြေးနဲ့ခုန်ပြေးဘသူကမိမလို့ခိဟုတ်ကလားဟဲ့ဇေယိုက်ချင်းတူလားကိုကခုန်ပြေးဒီကရှော်လိုက် မိရောမိတော့ဟိုကဖားလေးကအော်ရှာတယ်ရှိကမျက်ရည်နဲ့မျက်ခွက်နဲ့အဲကျွန်တော်ခမ ्या ကိုဘယ်တော့မှဘာမှရမ်းမစဘူးဘာဘူးခမ ्या ကျွန်တော်ချမ်းသာပေးပါခမ ्या လူလူဘာသာပြန်ရင်ပေါ့ဗျာသူလည်းဖားဘာသာနဲ့ဒီလိုပြောတာနေမှာပါပဲအဲ့တော့မွေကြီးကနောက်ကလွတ်ပေးလိုက်သလားကိုချင်းသာရှိလားမေတ္တာရှိလားဒီနောက်ကဟိုရှိရငိုပြီးတောင်းမှနောက်ကပြုံပြုံပြုံပြုံနဲ့ညူတာတယ်နဲ့ဟင်အဲ့ဒါ ဘယ်နဲ့တော့အကောင်းလားဆိုလားဆိုပါပါအဲ့ဒါငါဆိုဒိဋ္ဌိကြီးလို့ထင်တယ်မှန်ပါပါဟင်ငါဆိုဒိဋ္ဌိကြီးလို့အဲ့ဒါဒိဋ္ဌိကပြောတဲ့စကားတွေဟင်ဟင်ဟိုကြောင်နဲ့ကြွနဲ့တွေ့လဲဒီလိုနေမှာပါဗျာကျန်တဲ့သမင်တွေ့လဲဒီလိုနေမှာပါပဲဗျာဟုတ်ကလားသူတို့မှကိုချင်းစာရှိသလားကြိုက်ကြိုက်တယ်လို့မကြိုက်မကြိုက်တယ်လို့မသိမသိတယ်လို့ဟုတ်ကလားအဲ့တော့တို့ဟွာလဲတန္တရာစခဲ့တဲ့နေရာမှာတိရစ္ဆာန်ကစခဲ့ရတယ်ဟင်တို့ဘုရားရှင် နေပွင့်ပွင့်သွားတာခေငါဝါလို့တဲစုမကလို့ဒီလိုပြောတာမဟုတ်ဘူးလားဒါကအိန္ဒိယပြည်ဟောလို့ပါပလဲဟောရင်တော့ချင်းမင်းမြစ်ထဲကပဲတဲ့မကတော့ဘူးပွင့်နေခရချင်းမင်းမြစ်ထဲကပဲဘယ်လောက်ရှိတော့ပွင့်နေခရဘယ်လောက်ရှိပြီထင်တော့အဲချင်းမင်းမြစ်ထဲကပဲလောက်ရှိအဲ့တော့တခုတခုရင်လည်းအပင်ချေနန္ဒချွတ်သွားတာမဟုတ်လားဘာလို့မကုန်တော့အတိပေါ်လို့မဟုတ်ဘူးလားဟင်အတိတာမပေါ်ရင်ကုန်လောက်ပြီပေါ့ဒီလောက်ဘုရားတွေချွတ်သွားတာ အဲတပါးတပါးလည်းအပင်ချင်းနဲ့နန္ဒာချုပ်ပေါ်လာမဟုတ်ဘူးလားဟင်ရင်းနာတာချုပ်နိုင်တာနှုတ်တာချုပ်ခဲ့လို့ချုပ်နိုင်လို့လားအခုမှဒိဋ္ဌံဖြစ်ခါစားချုပ်လို့ရတာလားမရပါဘူးအဲ့တော့တို့ဆောင်းတွင်းကြီးမှာဟိုဘာတော့မကြည့်ပင်ကြီးကမကြည့်ရတဲ့ကျွေးအဲ့တော့တပြည့်စီကြီးနဲ့လှဲ့ပုံမီရှုပ်အဲ့တော့ဒီဆောင်းတွင်းတွင်းမှာမကြည့်ပင်တပင်ကမကြည့်ရမကုန်ဘူးလားသို့တော့နောက်နှစ်ဘာလို့လှဲရလဲတိုင်းဘတ်တော်ရီခုဘာလို့မကုန်တော့အေးအဲ့ဒီကမသိတဲ့နေရာကစကြတယ်မသိတဲ့နေရာဆိုတိရိစ္ဆာန်ဖြစ်ရမှာပေါ့ ဟုတ်ကလားအဲ့တော့ဒိဋ္ဌိံဘဝမြောင်များစွာလဲပြီးမှလူဆိုတာကုသကံရှိမှဖြစ်တာကိုအဲ့တော့ဒိဋ္ဌိံပြေမှာကုသရှိလို့လားအဲ့တော့노တိုက်တတဝါနဲ့တို့ဟာလားအစာကုန်းတတဝါဖြစ်မှာ노တိုက်တယ်ဆိုတဲ့ကတာကိုမိခင်ကမေတ္တာစိတ်နဲ့ဒါနပြုတာမဟုတ်ဘူးလားဟုတ်ကလားဟဲ့အဲ့ဒီကဒါနစခဲ့တယ်ဟင်အဲ့လိုဒါနာလဲစခဲ့မယ်လူလဲတွေ့ဘူးမှလူဆွဲဆွဲမှလူတဲရောက်တာမဟုတ်ဘူးလားသို့တော့ပထမဆုံးဖြစ်တဲ့လူသားလူတိဋ္ဌာမဲဖြစ်မယ်ဟင်ဟိုတိဋ္ဌာဉ္ဇဉ်ကလည်း အတိုင်းသားကြီးပါမတင်နဲ့ဟိတရားကရောဟိဝါသနာကရောဟိအဲဘာပြောလို့မှသိမှာမဟုတ်ဟုတ်ကလားဗျအဲ့ဒီကစခဲ့တယ်လူပြည်ရောက်တော့လေဘယ်နဲ့တော့လူသုံးကုန်ပြည်စီသုံးမလားကိုကပါလာတဲ့လက်အမွေလေးသုံးညမလားဟုတ်ကလားရဲ့အဲ့တော့တရက်တရက်ကိုခွဲရင်အသက်နဲ့ခွဲတာကြပါသဗျာအဲရက်နဲ့ခွဲကြပါစို့ညတညလုံးအိပ်ပျော်သွားတာဟောလူသိပါရှိတော့လူသိဆိုတာ အဲတခုကြံလိုက်တယ်တခုပြောလိုက်တယ်လှုပ်လိုက်တယ်ဆိုရင်အကျိုးရှိမရှိအပြစ်မဲ့မမဲ့ဒီလေးချက်ကိုသိမှလူလေးဟင်ကြံလိုက်တယ်ငါကြံလိုက်တဲ့ကြံပြီးအကျိုးရှိတဲ့မရှိဘူးအပြစ်မဲ့သွားပြီမမဲ့ဘူးဒီလေးချက်သိမှလူသိသလားတို့ဟာတွေသိပါဗျာဟုတ်ကလားဟဲ့လူဖြစ်ပလားဟောဗျာတို့ပလဲမှာလူမတွေးခဲ့ဘူးတို့ကတော့ပြောမှာဗျာပလဲမှာလူတယောက်မှမတွေးခဲ့ဘူးပြောမှာဗျာ ခံကြလားခံကြလားဗျာဟုတ်မခံကြတော့မဟုတ်ဘူးလားဟောင်းလေခံဖို့ဗျာဟောင်းလေမကြီးကိုဟင်ဟုတ်ကလားဗျာဒါဒီလေးချက်သိမှာဒီလေးချက်ဟုတ်ပြီနေရင်အကျိုးရှိနေပြည့်မဲ့လို့တော့မပေါ့အကျိုးမဲ့နေပြည့်ရှိဘယ်သူလုံးမလို့စရရကောင်းတဲ့ထင်လို့လုပ်နေကြတာမဟုတ်ဘူးလားဒါမကောင်းမလို့တင်ဘယ်သူလုံးမလို့အကျိုးမရှိဘူးစိတ်ဘယ်သူလုံးမလို့ဟုတ်ကလားဟုတ်ကလား ဟင်အဲ့တော့ဒီလေးချက်သိမှဆိုတော့အိပ်ပျော်နေသူတယောက်သိသလားဟဲ့မသိပါဘူးဒါတရက်ကိုတညကပယ်လိုက်ကြစို့တရက်မှာတညကလူသိမှရှိတော့ပဲနဲ့ကြည့်လားနိုးတော့ဟောအမှတ်နဲ့လူသိနဲ့နိုးတာလားတောကနဲ့နိုးတာလားဟုတ်ကလားလူနိုးလို့နိုးတာနဲပါတယ်တောကနိုးလို့များညရရာတော့ကအေးရဝန်ကနေရတာနင့်နော်မနေ့ကဘယ်ချိန်လောက်ရမနော်နဲ့ဟုတ်ကဲ့လောက်ပါမယ်ဆိုမှတော့ကခဏတော့သိထားတာဟဲ့မနေ့ကျတော့အချိန်ကျတော့တို့ဘသူဟာတို့တို့ ဟုတ်ကလားဗျာအဲ့တော့ဒုက္ခနဲ့နှိုးတယ်ဆိုတဲ့ဟာအကျိုးရှိအကျိုးမဲ့အပြည့်ရှိပြည့်မဲ့ဘာသိသေးတော့ဟင်အဲအဲ့ဒီဒုက္ခနဲ့နှိုးပြီးဟိုပဲဘာလို့ဆရာကြီးလောဘနဲ့သွားတာထင်တယ်ဟင်လောဘနဲ့ဒုက္ခနှင်လို့တို့သွားကြတာထင်တယ်လူသိနဲ့သွားတာဘယ်နှခါရှိတော့ဟဲ့တရက်တရက်လဲစီးပွားရှာတဲ့နေရာမှာလောဘနဲ့ဒုက္ခနဲ့တို့နှစ်ခုမောင်းနေလို့သွားရှာနေရတယ်တိုင်းတနေ့တနေ့ကလူသိဘယ်လောက်ရှိတော့နေ့တနေ့ကညတော့ကလည်းကုန်ပြီ ဒီတစ်ဘက်ကဘာကြံနေတော့ဟောပြဟောပြဟောပြဟောပြဟောပြဟောပြဟောတော့နေရတာကောင်းလို့လုပ်တာဘယ်နှခုရှိတော့ထင်လို့လုပ်တာလားကောင်းလဲဆိုလို့တကယ်ကောင်းတာပြီလို့လုပ်တာလားအထင်နဲ့လုပ်နေရတာကြီးတယ်ဟဲ့ကိုကိုကိုတိုင်းမှာဘာမှမသိတော့တာကိုဟုတ်ကလားဓာတုဟောတာလားဒုတကာဓမ္မတွေဟုတ်လုံနေတာလားဟုတ်လုံပါဘူးအဲ့တော့ဒုတရားမနာနဲ့ကိုတရားကိုနာတာသာဟုတ်ကလားဗျဒုက္ခရှိပတ်သေးဟုတ်ကလားအင်းကြည်ရနေတဘာဝပြောပြတာပဲရှိတယ်ကိုကိုယ်တိုင်လုံနေကြတာလေ အဲ့တော့လူဖြစ်ဖို့မျိုးတွေတစ်နေ့သုံးချိန်နဲ့မပေါ်ဘူးထုံလုံးတဲ့ချိန်တွေရောသူဟိုသူတစ်ပါးကိုပေးတယ်ကံတယ်ထုံလုံးနေတယ်ဒါနာပြုနေတယ်ဒါဟိုဟာလားဟိလူဖြစ်မျိုးသိတယ်နဲ့ဟိထုံတော့ကတဲ့ချိန်ကညဖရားအာယုံပြုတဲ့ချိန်ကအဲတရက်အတွက်ကိုလူဖြစ်မျိုးသိဘယ်လောက်ရှိဟုတ်ကလားဟုတ်ကလားဟိအဲ့တော့မနဲ့ထုံလုံးနာတောင်တပိတ်နဲ့စိတ်နဲ့ကြိုက်ကြလားဟိတတိမရှိရင် တပိတ်စီကိုစိတ်တဲ့တယ်ရောက်ခလားကြုံကြည့်ရပါလောင်းနေရစိတ်ကပြန့်နေပြန့်နေမယ်အဲ့ဒီလည်းနှုတ်အောင်မှတော့လူမျိုးစေ့တယ်မှာဟိုမျိုးစေ့တွေဘာနေသေးတယ်ဟင်တပိတ်နဲ့စိတ်တဲ့ရလားတန်လာကုန်အာယုံပြုရလားတတိမရှိတဲ့ပုဂ္ဂိုလ်ငါမှာစိတ်ရောက်ချင်ရောက်မယ်လောင်းမဲ့ပစ္စည်းရောက်ချင်ရောက်နေမယ်အလူကံပုဂ္ဂိုလ်ရောက်ချင်ရောက်နေမယ်ဒီတွေကစိတ်ပြီးတပိတ်မှာတဲ့တယ်ရှိရလားမရှိပါဘူးဟင်ဒီလိုဆိုရင်ခုနကပြောတဲ့စိတ်ပြန်စိတ်လွင်ဆိုတဲ့ဒါဥဒိစ္စမောဟမဟုတ်ဘူးလားဟုတ်ပါဘူးဟုတ်ကလားဗျာ ဥဒေသမောဟဝင်နေပြီလေအဲ့တော့ဒီကုသိုလ်လောက်တာလေးတောင်ဟိုအလေးကြတော့မျိုးသိဟိုဟိုပြည်ကပါလာတယ်ဟာပါသေးတယ်ဟင်တဲ့ဟိုဆွန်းလောင်းနေတော့ချိန်တော့လူမျိုးသိစစ်စစ်ဟင်အဲ့ဒီချိန်ပိုင်းမှာဘလောက်ရလိုက်တယ်ဟင်ဘုရားကတော့ကတော့လေအရဟတာရီရလို့ဆိုတာပါကက်ဆက်ပစာကြီးနေနေမှာပါမှန်ပါဗျာကက်ဆက်ပစာလည်းအတွင်းနဲ့ခွေထားအော်တာထင်တယ်မှန်ပါဗျာဟုတ်ကလားကက်ဆက်ကြီးစေနာပါလား ထားတဲ့ခွေထားអော်တာထင်တယ်အခုပဲတရားကိုတော်နေတချင်းချင်းချင်းဖြစ်ဟုတ်တယ်ဟဲ့အဲ့တော့တို့ဩကာသဟိုတို့ဘုရားဆွတော်တင်တဲ့အရဟတာတွေဆိုတာဆိုနေတာဘုရားသိစိတ်တည့်တယ်ရောက်ခလားမရောက်ပါဘူးဟဲ့လူမျိုးတွေကနှုတ်ကြအောင်ဆိုလေနှုတ်အောင်မထင်မှန်ပါဗျာဟင်ညတော့ဘုရားဝတ်တဲ့တော့ဩကာသတာဆိုနေတာဩကာသတပုံလုံးဘုရားသိတည့်တယ်ရောက်ခလားမရောက်ပါဘူးရာဇူတွေထင်တယ်ရာဇူပါရာဇူတွေလားဟဲ့ဟုတ်ကလားဟဲ့တိုင်းနဲ့ကိစ္စကြီးပစနေမှာပေါ့ဗျာဟုတ်ကလား ကက်ဖက်ကြီးလဲဟိုခွေထဲလို့သာထားအော်တာဒီလဲချိန်ကြလို့သာထားအော်တာအဲ့တော့လူမျိုးစိတ်ဟာတရက်တော့ဘလောက်ရှိတယ်လဲကြာကြာပါပါဟိုစက္ကန့်ပိုင်းလောက်ရှိလိမ့်မယ်ထင်တယ်ဟဲ့ဟင်ထုံလောင်းနေတဲ့ချိန်လဲစက္ကန့်မှန်းလောက်ပါလိမ့်မယ်ထင်တယ်ဟဲ့ဟုတ်ကလားဟင်တို့ဆွနောကနေတဲ့ချိန်တော့ပြီးတော့ဘုရားအာယုံပြုနေတဲ့ချိန်ပန်ကရေကချိန်ဒီချိန်မှာတော့မိနစ်ပိုင်းတောင်ရောက်မှမတင်ဘူးထင်တယ်ဟဲ့စက္ကန့်ပိုင်းပဲရှိမယ်အဲ့တော့လူဖြစ်ဖို့အလားအလာနဲ့အောက်သွားမယ်အလားအလာဘယ်ကများတော့ ဟုတ်ကလားအဲ့တော့ဒီမှာတရိษံတီသွားမယ်ညင်စရိုက်နဲ့အာကုတုနဲ့ဟိုလူမလူလူမနတ်တို့ဆိုတဲ့တလွတ်နဲ့တလူလူတက်မဲ့ဟင်လူမျိုးသေးကဘယ်လောက်ရှိခဲ့လဲဟင်အဲ့တော့ဘယ်ဘက်ကအာကောင်းဒီလိုဆိုရင်သေဂာနီကိုအာကောင်းဒီကုသိုလ်နဲ့အာကုသိုလ်သေဂာနီဇောယူတဲ့အချိန်ဘသူကအရင်ဝင်လာမယ်ထင်တော့ဒီလိုဆိုနတ်တီရောက်ဖို့သေးကြပြီဟုတ်သေချာပြီမဟုတ်ဘူးလား ဟင်ဟုတ်ကလားဘယ်ဘက်သေးကြအတုံးဟင်ဟုတ်ကလားအဲ့တော့အာကုတုတဲ့လေစိတ်လိုက်လို့ရှိရင်လောဘကကြိုက်မှလာတာသူကြိုက်တာတွေရပြီးကြံသွားဒေါနကလည်းမခံနိုင်မှလာတာသူမခံနိုင်တဲ့စိတ်ရှိတဲ့လက်ရှိလုပ်ပြီးတော့ကျင်းနိုင်ရင်ကြံသွားမောဟကအချိန်ကြီးရှိတယ်ဒါမို့တို့ဟိုမောဟကဒိဋ္ဌာမျိုးသိတယ်ဟဲ့လောဘကဒိဋ္ဌာမျိုးသိတယ်ဟင်ဒေါသကငရဲမျိုးသိတယ် ဟုတ်ကလားအဲ့တော့တို့သန္တရာလဲတဲ့နေရာမှာ31ပုံလို့ဒါပြောတာပါအထက်ကြီးလဲဘူးကြလားလဲဘူးဗျာဟင်တမထာဗံစိတ်ကဗြမဟုတ်တယ်ဟုတ်ကလားဟင်တို့အရိယာကလည်းသောတာပန်ဒီအနာဂံထိအောင်ကငတ်ပုံနေခြင်းနေမယ်ဗြမပုံနေခြင်းနေမယ်ဟုတ်ကလားဟင်အဲ့ဒီစိတ်နဲ့ပေါ်မှတင်တယ်ဟင်အဲ့တော့တမထာဟိုဘာဝနာနဲ့ဝိပဿနာဘာဝနာကနဗြမနိဗ္ဗာန်ထိသွားမှတင်တယ်ဟင်ဟုတ်ကလား ဟင်ရိုးရိုးဒါနာရိုးရိုးသီလကလူပုံနဲ့နတ်ပုံထင်တယ်ဟင်ခုနကကြိုက်ဖိမကြိုက်ဖိမပြီးဖိကအပယ်လေးပုံထင်တယ်ဘယ်ဘက်အရောက်များမထင်တော့ဟင်ဟုတ်ကလားရဲ့ဒါမို့တို့စာကဘာတော့အပါယဘူမိပုထုသနာခောသရောအပေပုံဒီပုထုသင်တို့ရဲ့ကျက်စားရလို့ဆိုလေဟင်ဟင်ပြီးတော့တခါပမာဒတတတတော်အပါယတကကိဟသတိတာတဲ့ တတိမပါပဲပမာရဟိုမိမိရောက်ရောက်နေတဲ့ပုဂ္ဂိုလ်ဟာအပယ်လေးပုံကြီးကိုယ်အိမ်နဲ့တူတူတဲ့ကိုယ်အိမ်ဟာအချိန်မရွေးဝင်လို့ရတယ်ထင်တယ်ဟုတ်ကလားအဲ့တော့လူကြီးကဧည့်ပဲဟုတ်ကလားဟိုကဟိုကိုယ်အိမ်ဖြစ်မနေပြီဘူးလားအဲ့တော့တန္တရာပုံလေတဲ့နေရာအောက်ပုံရောက်များတယ်တောင်းဒုစိတ်တွေလည်းအောက်စိတ်ရိုက်တွေများတယ်ကြိုက်စိတ်မကြိုက်စိတ်မတီးစိတ်ဒါအောက်စိတ်ရိုက်တွေထင်တယ်ဟဲ့အကောင်လားဆိုလားအဆိုးစိတ်အဲ့ဒါပဲများတယ်ဗျဟုတ်ကလားဗျာ ကိုယ်စိတ်ကိုယ်လည်းသိကြည့်ကြပါအောင်တို့ပြောတာမှားများနေသလားလို့မှန်ပါဗျာဟုတ်ကလားဗျာဟောတို့တရားနာပြီးဆုံးဖြတ်တာလားကိုတရားကိုနာဆုံးဖြတ်တာလားဟုတ်ကဲ့နော်တရတရကိုကိုကိုကုသိုလ်နဲ့အကုသိုလ်တကောင်သိရင်ကောက်ကြည့်ကြပါဟင်သိရင်သိကြည့်သာဟုတ်ကလားအဲ့ဒီအပယ်လေးပုံတောင်မတိစိတ်တရိဟိုမောဟကများတဲ့အတွက်တရိဆံပုံဖြစ်များဆုံးတို့ဖရာဟောကတော့တရိဆံဘောကတရားမှလူတဘောကတဘောကရောက်တာကိုဟင် ဟေ့ဒုတိယအဖြစ်များဆုံးကဟိုတို့ပြိတ္တာတယ်လေဟေ့အိမ်ဆွဲအိမ်သားဆွဲသားမကြုံမလို့ငရဲကတော့ရော့ဒေါသနဲ့မရောက်ဘူးလို့စာရဆိုတယ်ဟေ့အဲ့တော့တန်တရာမှာအလေအများဆုံးဘယ်ပုံတော့ဟေ့တရိသံဘုံဒုတိယလိုက်တာပဲဘုံတော့စိတ်ဓာတာပဲအထက်ကတော့သွားသွားမိဘူးထင်တယ်ဟင်ကြောက်ဘူးဘူးထင်တယ်ကြောက်ဘူးလားဟောမမိပါတယ်ဗျာအဲဟိုဇံဘွားဘူးလားဟင်ဇံဘွားဘူးလား အဲဝိပဿနာဆိုတဲ့ညာရောပွားဘူးလားအဲမပွားဘူးရင်မရောက်ဘူးတာမှတ်တော့ဟင်မေ့နေတယ်မပြောနဲ့ဗျာဟင်ဟုတ်ကလားဗျာအဲ့တော့တို့ဒီမှာညင်းဟိုတရားရဖို့မလုပ်ပါနဲ့ဟုတ်ကလားတမထရအောင်လည်းမလုပ်နဲ့ဝိပဿနာရအောင်လည်းမဟုတ်နဲ့တို့ညင်ကြကိုညင်ကောင်းဖြစ်အောင်ဒါသာပြင်ပေးသမ်းပါဟုတ်ကလားဒါနနဲ့သီလနဲ့ကတော့ပုံကြမ်းခောက်ပြီးပြီထင်တယ်ဟဲ့ဟုတ်ကလားအဲ့တော့ဇေယိုက်ထဲမှာ ဟိုလူဟိုတရိษံပြည်ကပါလာတဲ့ကြိုက်ပိတ်ကိုတတိနဲ့ပြင်ပေးနိုင်ရင်ဒီမှာတရားလာဖြစ်တယ်ယုံကြည်ချက်ဟိဒီတရိษံဒုံးပစ္စည်းဖြစ်တဲ့ကြိုက်ပိတ်ကိုကြိုက်တိုင်းမလုတ်ဖဲနဲ့တတိလေးနဲ့မှတ်ပြီးတော့သုံးရင်သူကတရားဘက်ကိုသွားတယ်ဟုတ်ကလားယုံကြည်ချက်သွားလေလူဖြစ်ရင်ဘာလုပ်လို့ယုံကြည်ချက်ရှိရမှာထင်မလဲဟင်သူများလုပ်လို့လုပ်တာဖြစ်သေးဘူးဟုတ်ကလားဗျာ ပြီးတော့ဒေါသကိုတိရစ္ဆာန်ပြည်ကပါလာတဲ့ဒေါသကိုတို့တတိနဲ့ပြုပြင်သုံးတိုင်တော့ပညာသွားတယ်ဗျဟင်မခံရသေးအာကြီးတွေပညာကြီးတွေပဲဟင်ဟုတ်ကလားဗျဟင်မခံရင်သူသာပညာကြီးတာဗျဟုတ်ကလားပြီးတော့မောဟဆိုတဲ့ဟိုပြနာလဲမောဟထင်နော်ပြီးတော့ကိစ္စတစ်ခုကိုချီတုံချတုံဖြစ်တာဒါလည်းမောဟထင်နော်ပြီးတော့ဘယ်အာယုံမှမဖမ်းမမိပဲဇောမစောပဲနဲ့ငေးငိုင်နေတာဒါလည်းမောဟမဟုတ်ဘူးလားမောဟတွေ တကြက်သုံးခုရှိတယ်နော်ဟုတ်ကလားဗျာဟင်းပြနေတာလေတောင်းစင်ကြီးမရဘာသိတော့အဲ့ဒါမောဟပြီးတော့ကိစ္စတစ်ခုချီတုံချတုံကျင်တာဒါလည်းမောဟထင်တယ်ဟုတ်ကလားပြီးတော့တွေးဝေမိမောပြီးဘယ်အာယုံမှမမိတာဒါလည်းမောဟထင်တယ်အဲ့တော့အဲ့ဒီမောဟကိုတတိနဲ့စိုက်ပြီးတုံးတရင်တစ်ခုဆိုတစ်ခုကိုနက်နက်နင်းနဲ့ကြားသိနိုင်တဲ့ဝိတက်ကိုသွားတယ်ဒုက္ခခိတော့ဘာတော့အတွေးခေါ်ပညာရှင်တွေဆောင်ကြားဘူးလားကြားပါဘူးကဘာတွေမှာလေအဲ့ဒါဒီဟိုမောဟကိုတတိနဲ့ပြင်ပြီးတုံးတတ်တဲ့ပုဂ္ဂိုလ်အဲ့တော့ တို့လူပြည်ရောက်တော့လူသုံးကုန်ပစ္စည်းကတရားရဲ့ပညာရဲ့အတွေးခေါ်ဆိုတဲ့ဝိတ္တရဲ့ထင်တယ်ဒါလူသုံးကုန်ပစ္စည်းထင်လားဟိုဘုံတိုင်းပစ္စည်းကခုနကကြိုက်စိတ်မကြိုက်စိတ်မသိစိတ်ထင်တယ်အဲ့ဒါကိုလဲယူပါမှာဗျာလဲကောလဲလားခုလဲသုံးသလားအဖိုးတို့ဖွာတို့မေးရမှာပါဗျာလဲသုံးပြီးပြီလားလဲသုံးပါဗျာဘယ်လိုဗျာဘယ်လိုဗျာလဲသုံးပြီးပြီလားမေးတာဗျာ သုံးမလို့ချိန်တော့ဘူးလားကိုလည်းချိန်တော့မလားဟင်ဟုတ်ကလားသဘောပေါက်ပလားဟင်အဲ့တော့ဒီတမထဆိုတာကိလေသာစရိုက်တွေငြိမ်သက်ပေါ်အောင်လုပ်ထားတာဘာမှမတူတော့တိတ်တီယုံအင်းချင်းယုံလေးလောက်ရတာတို့ဇံသူလည်းဇံမယ်ဝိပဿနာလည်းဇံမယ်တမထဇံကအာရမဏုပဇံလို့ခေါ်တယ်အာရုံတစ်ခုတည်းကိုစိတ်တည်အောင်လုပ်တာလေဟုတ်ကလားသူမှမယ်ဤတစ်ခုမှစိတ်တည်နေရင်သူများစီကိုတွေးအောင်မလား ပြေအောင်မလားအတွင်းဝိတက်လည်းပေါ်တော့ဘူးအပြင်ဝိတက်လည်းပေါ်တော့ဘူးလေဒီလိုဆိုဥဒိစ္စမောဟတပိတာမဖြစ်နိုင်ဘူးဟုတ်ကလားဟုတ်ကလားအဲ့တော့သူများစိတ်နဲ့နေရင်သူများကြုံချက်သွားမှာပေါ့ကိုယ်စိတ်နဲ့ကိုနေရအောင်ထင်တယ်ကိုယ်ပိုင်စိတ်ဖြစ်အောင်ထင်တယ်ဟဲ့သဘောပေါက်ပလားဟင်အဲ့ဒါတမထခေါ်တယ်အာယုတစ်ခုတည်းတည်တာဒါတော့ဒါမဲ့အာရမဏုပသံခေါ်တယ်ဝိပဿနာကအဲ့ဒီတည်ပြီးသားအာယုံတဲကဖြစ်ဖြစ်ကိုမြင်အောင်ကြည့်ရတာလက္ခဏုပသံခေါ်တယ် အနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာပေါ်အောင်ကြည့်ရတယ်သူကြတော့တည်ယုံနဲ့ရပါမလားတည်ပြီးခွဲကြည့်ရမှာလေဝိအထုပဒနာရှုမှာမဟုတ်ဘူးလားဟုတ်ကလားဟိအဲ့တော့တို့သမထဘာဝနာကိုရှုမယ်ဆိုသမထဆံဝင်ရတော့မယ်ထင်တယ်အဲ့တော့တို့ဘုရားဟောတဲ့တရားတော်မှာဟိုပေးထားတဲ့ဤကောင်းဤမြခုခေတ်အတွက်ပေါ့လေဘုရားဟောတာတော့38ခုရှိပါတယ်တို့ရှင်မဘုရားဟောတာထပ်ထည့်ထားတဲ့အာကာသနဲ့အာလောကကပိုင်ထည့်ပြီးတော့သမထ40လား ဟင်ကမ္မထံ40ဟုတ်ကလားဗျာဟုတ်ကလားဗျာကမ္မထံ40လို့ခေါ်ဘူးလားသူဒီစိတ်ငြိမ်အောင်လုပ်တဲ့တော့သမထ40ဟုတ်ကလားဗျာကမ္မထံ40ကမ္မထံနဲ့ပြောကြသို့ဟုတ်ကလားပါဠိလိုကမ္မထံတင်တယ်ဟိကာမဌာနကာမဌာနဆိုတာကာမဆိုတာဖြစ်မှုပြက်မှုပြောတာတင်တယ်ဌာနကပြုတ်လုတဲ့နေရာတင်တယ်ဟဲ့ဟုတ်ကလားကမ္မထံဆိုတာဖြစ်မှုပြက်မှုပြုတ်လုတဲ့နေရာကိုအဲ့တော့လောကီစကားနဲ့ပြောရင်အမှု ရင်ဆိုင်တဲ့ယုံနဲ့မတူဘူးလားဟဲ့ဓမ္မယုံနဲ့မတူဘူးလားအဲ့ဒါကမ္မထာမယ်ကမ္မထာထိုင်နေဆိုတာဟင်ဖြစ်မှုပြမှုဖြစ်တဲ့နေရာတတိလေးထိုင်ကြတာထားတာပြောတာမဟုတ်လားဟုတ်ကလားအဲ့တော့ဖဝါကိုကမ္မထာဟိုရေဟိုဈဉ္ညာကမ္မထာသိကြမယ်ဆိုဖဝါပြီးကမ္မဟိုတရားယုံမဖြစ်နိုင်ဘူးလားအဲ့ဒီနေရာတတိလေးထိုင်ကြ ကြာကြာထားလိုက်ရင်သွားရင်လည်းကမ္မဋ္ဌာန်းထိုင်လို့မရဘူးလားအဲ့တော့ထိုင်ဆိုတဲ့စကားဒီပြင်ပြားနဲ့တင်မထိုင်တာပြောတာလားတတိထိုင်တာပြောတာလားအဲ့တော့တို့လောကီယုံမှာတော့တရားထိုင်တယ်ဆိုတာတရားလိုတရားခံတရားသူကြီးသုံးဦးသုံးပလဲရင်ဆိုင်ပြီးဖြည့်ရှင်းတာပြောတာမဟုတ်ဘူးလားဒီမှာလဲရုပ်ရဲ့နာမ်ရဲ့တတိရဲ့ဒီသုံးခုရင်ဆိုင်ပြီးတော့ဖြည့်ရှင်းတာအဲ့ဒါကမ္မဋ္ဌာန်းထိုင်တာဗျထိုင်တာပါမလားဟမ်ဟင်ထိုင်တာပါမလားဘယ်တော့ထိုင်တာမှာတော့ ဟင်ဘုန်းကြီးပသာပဲတုံးနဲ့ထိုးဟုတ်ကလားဗျာကမ္မထာနဲ့တရားတရားထိုင်တာနဲ့ကမ္မထာထိုင်တာနဲ့တူတူပဲမဟုတ်ဘူးလားအဲ့တော့တရားမှာလဲပလဲနေတာဖြစ်တဲ့အမှုကပလဲယုံထင်ရင်းမပင်ကဖြစ်တာဟိုကလေးကြီးကဖြစ်တာဟုတ်မုံကဖြစ်တာဟုတ်သူဆိုင်ရာယုံဖြစ်တယ်လို့ဇေယိုက်6ပါးနဲ့ကမ္မထာလေးတွေခွဲရတယ်ကိုယ်တည်းနဲ့ကိုယ်ယူရတယ်ဒါအားကောင်းတဲ့ပုဂ္ဂိုလ်ပါတော့ဟိုဟိဗုဒ္ဓနုဒ္ဓတိအာရယောသတ္တသတိတတမဟုတ်ဘူးလား အဲဖရာကိုအာယုပြုရင်တရားတန်ခါဟုတ်ခလားပြီးတော့တိလာနုတ္တိသာလာနုတ္တိအဲဒီဝတ္တနုတ္တိဆိုတာလေအနုတ္တိ6ပါးကတရားအားကောင်းတဲ့ပုဂ္ဂိုလ်တွေတက်ရမယ်ယုံသူ့မှုနဲ့သူယုံတယ်ဟုတ်ကလားဗျာຢာကအာကြီးတဲ့ပုဂ္ဂိုလ်အာတုပဖယ်ပါရှင်တယ်အလောင်းလောင်းကြီးုံနဲ့ຢာကမကြရင်အပုတ်ထီကြီးအပုတ်ထီလို့ဒါຢာကမကြရင်အယိုးစုထီအောင်ကြည့်ရတာတယ်နဲ့ຢာကຢာကကြီးကြီးတော့ဆုံးအောင်ကြည့်ရတာတယ်နဲ့အဲအဲ့တော့သူ့တရားရင်နဲ့သူ့ကမ္မထာဆိုတော့သူ့မျိုးနဲ့သူ့ဆင်ရပညာနဲ့သူ့ယုံနဲ့မတူဘူးလားဟဲ့ သဘောပေါက်ပလားအဲ့တော့တို့ကုတီတော့ရှိတဲ့အချိန်လေးနဲ့တို့ဒါတွေကတော့ဟိုဘုရားဘောကောမယုံဘူးလားတရားဘောကောတန်ခါဘောကောခုယုံလို့လာတာပေါ့ယုံလို့လှူတာပေါ့အဲ့တော့တို့ဗราနဲ့ပတ်သက်ရင်ဗုဒ္ဓနုတ္တိကမ္မထာနဲ့ပြောရင်ပိုကောင်းမယ်ထင်တယ်ကျန်တာတွေနောက်မှပြောစို့ဟုတ်ကလားအဲ့တော့တို့သရိုက်တွေကဟိုဘက်ကမကောင်းသုံးမျိုးရှိသေးလားကုံသွားလား ဟောဟုတ်ကလားဗျာပဇာကုန်နေတူပါဗျာဟင်ဟင်ဒါနနဲ့သီလနဲ့ကပုံကြမ်းမယ်ခွာသေးတာထင်ပါမင်းသမီးဖြစ်ပလားဗျာမင်းသားဖြစ်ပလားဗျာထိတ်ချယ်ပြီးပလားဗျာပြီးပလားပြီးသေးဘူးရှိသေးတယ်ဟုတ်ကလားအဲ့တော့တို့သရာတရားဆိုရင်အဲ့ဒီဒီဗုဒ္ဓနုတ္တိသားတဲ့ကမ္မထံဟို6မျိုးတစ်မျိုးမျိုးလောက်ရမှာမဟုတ်ဘူးလားဗျာဒါသူသူတေခံသူတေရလုံးနဲ့သူရုံမဟုတ်ဘူးလားဟုတ်ကလားဘာမှုတွေတုံးဆိုတော့တို့မှာမှုတွေက ငါရှိမရှိဒီအငင်းပွားမှုကမရှိနိုင်ဘူးလားရှိပါဘူးမြဲမမြဲကောကောင်းမကောင်းကောပိုင်မပိုင်ကောဒါရောတရားမမှုကျွလွန်နေတာရောဒီကိုနဲ့ဒီစိတ်နှစ်ခုပေါင်းလောက်တာထင်တယ်ဟင်ညာကိုနဲ့စိတ်နဲ့ဟိုသူတို့ဟိုတခြားစိတ်နေလိုက်တော့ဘာမှုပေါ်သေးတုံအိပ်ပျော်နေတော့မနဲ့စိတ်ကြီးရရပါလားတွေးကြံနေလို့ရပါလားကိုနဲ့စိတ်ဒုံမရုံနဲ့နေသူတို့နှစ်ယောက်ပေါင်းတခါတလေတိတရခံစိတ်ကဖြစ်ခြင်းဖြစ်တယ်တခါတလေနှစ်တရခံကိုကဖြစ်ခြင်းဖြစ်တယ်ဟင် အများအားသိကြည့်ရဟုတ်ဘူးထင်တယ်ဟုတ်ကလားဥမာမဲ့နာကျင်ကြိုက်ခဲမှုဖြစ်လို့ရုပ်ကဖောက်တာတော့စိတ်ကလိုက်ပြီးတော့ပြုတ်ပြင်ပေးရတာထင်ဟင်အိမ်နာသွားခြင်းနဲ့ဘသူကပါတော့ဟောငင်းကုန်ရပြန်ပြီထွက်ပြီးသွားကြည့်အောင်ဖိုးရမငင်းရသားနဲ့တော့တော့ပွားကြည့်ဘသူကရင်သွားတော့ဟင်ကဲနောက်ဖေးပါမှုကြီးစိတ်ကြအောင်ဆိုဘသူသာတော့အိတ်တဲခံသူတို့ကဲ သူတို့အဲဘယ်သူမှစအလုံးစုံတရားခံတစ်တရားခံဘယ်သူတို့ရောက်ပါဗျာဟင်ဟုတ်ကလားအာဟုတ်ကလားဟောဟောဟောလည်းတော့ကလည်းသိသွားလို့ကိုပါတော့ကဲကဲကဲကဲညင်းကုန်ကြလာပြီကြာကဲညင်းကုန်ပြီကြာကဲပြတ်ပဲတဲ့တော့ဟင်အဲ့ဒီနောက်ဖေးသွားမှုမှာရုပ်ကဘိုက်နာပြမှာသိကသိတာအဲ့ကကြအိမ်ရှိအိမ်ကဟိုဘိုက်ကနားနေတယ်သွားခြင်းနေတယ်သိကအခါတနေဦးနေဦးလာလာလာလာ အိမ်မှာစိတ်ကခေါ်သွားတာထင်တယ်အေးအိမ်နာဖြစ်ရင်နင်းကုန်တော့မင်းကတော့တစ်ခုနှောင်းအောင်နင်းကုန်နဲ့ထိုင်ကဲသွားတော့ဆိုမှပုတ်တင်တယ်ဟုတ်ပါဘူးဟင်ဘသူဝါစာတော့အဲ့ဒီမှာတစ်တရခံကိုကိုနှစ်တရခံစိတ်အမြဲတမ်းစိတ်ကကြဆောင်တာမဟုတ်ဘူးသဘောပေါက်လားဟုတ်ပါဗျာဟင်သမင်းသာတော့ဘသူဝါစာတော့ဟုတ်ကလားဟင်ကျန်တဲ့ဟိုအာယုန်တွေတွေးတော့ရတာတော့ဘယ်ကသာတော့အေးအဲ့တော့ ကောင်းမှုလို့လို့သူတို့အဆုံးမှုလို့လို့သူတို့နှစ်ယောက်တည်းရခံမယ်တို့ပဲပြင်းနေနှစ်တော့ကွယ်ကွယ်လိမ့်မယ်ဟင်ဟုတ်ကလားအာယုံကလာတိုက်တာကြတော့မြင်ပြီးမှသိရတာထင်တယ်ဘယ်သူဥဆောင်နော်ကိုလုံးချင်တာကြတော့ဘယ်သူဥဆောင်နော်ဟုတ်ဘူးအာယုံကတိုက်တော့မြင်ပြီးမှသိရတာမဟုတ်လားဘယ်သူဥဆောင်နော်ဟုတ်ကလားဒီကိုလုတ်ချင်တာကြတော့ဘသူကဥဆောင်လဲစိတ်ကဥဆောင်နေလုံးနောက်လိုက်အဲ့တော့အမြဲတမ်းစိတ်ဥဆောင်မှကြီးတယ်မဟုတ်ဘူးအဲ့တော့ဒုတိယမဲ့မှုတွေဘယ်လောက်များတော့ဟဲ့ အငင်းပွားမှုကဘယ်လိုများတော့ဖြစ်ဟင်ပြီးတော့ခုနပြောတဲ့ကိုကြိုက်ကြိုက်လို့မကြိုက်မကြိုက်လို့လို့လူရဲ့တိုက်ခိုက်မှုကဘယ်လိုများတော့အဲ့ဒါတွေကိုတရားရုပ်ကိုဖွဲ့ရင်ကိုဟာကိုတရားသိရင်ဟုတ်ကလားဗျာအဲ့ဒါကမ္မထမ်းထိုင်တာမဟုတ်ဘူးလားအဲ့တော့တို့သမထကမ္မထမ်းဆိုတော့ကမ္မထကမ္မထမ်းကတော့ဟောပေါ်တရားသူကြီးအလုပ်လားရဲလုပ်လားတရားခံပန်းမယ်ရှိသေးတယ်ထင်တယ်ဟင် ဒီပုံမှန်တရားဟလားမရပါဘူးအဲသမထအပြီးရဲတောင်မရှိသေးထင်တာဟင်ရဲတောင်ကရဲဖမ်းရုံနဲ့ထောင်ချလို့ရလားမရပါဘူးဟင်ဒါရင်ဝိပဿနာကြတော့တရားယုံထင်တယ်ဟင်အဲ့ဒါကြပုံမှန်တဖို့လောက်ရမှာပေသာပေသေးလို့ကမက်ကြတာပေသာပေသေးမဟုတ်ဘူးလားဟုတ်ကလားဗျာဟုတ်ကလားဗျာအဲ့ဒါတို့သမထကပါတော့ဗျာတရားခံပန်းထင်တယ်ဟင်တရားခံဖြောင်းကျက်ယူထင်တယ်ဟင်ဖမ်းရုံနဲ့လားဖြောင်းကျက်ယူပါဘူးလားဖြောင်းကျက်ယူပြီးမှပုံမှန်တရားလား သို့တော့ရေပုံမှတတ်တော့ဘောပင်နဲ့တတ်သလားခဲတာနဲ့တတ်သလားတော့ပြင်အောင်မှာဗျမသေးကြသေးဘူးရဲကဘယ်တော့ဖြစ်ဖြစ်ခဲတာကင်တယ်ကြဘောပင်မကင်ဘူးဟောဗျာသူသူတို့ဟောဗျာရဲများဘူးသွားတိုင်းဘောပင်ထားကင်သလားခဲတာထားကင်သလားဟုတ်ဗျာအဲ့တော့တမထာကမ္မထာကတော့ခဲတာကင်ပဲလောက်ကြအောင်သူဟုတ်တယ်လေဗျာဟောဗျာ သူတို့လည်းရွာထဲနေနေတို့ကပြောရတာကြီးမဟုတ်နော်ဟင်ခဲတာကလည်းဘောပင်ခိုင်းတော့သူတို့မှတ်မိပါဘူးထင်ပါဟင်အဲ့ဒါတော့ဘုံမတောင်းနေကြောင်းရမှာလေဖြောင်းချက်ကနောက်တရားရုံးချက်မှာတမျိုးပေးခြင်းပေးနေဦးမအောင်တော့သူသေးကြပါလားမသေးကြခဲတာခိုင်းသူကခဲပြက်ခဲပြက်ပါလို့ဟုတ်ကလားဘောပင်ကခဲပြက်ပါလားအဲမကင်နဲ့မကင်နဲ့ဟုတ်ကလားဟင်ဟုတ်ကလားဗျာအဲ့တော့တို့ဓမ္မထဓမ္မထဆိုတော့စိတ်ငြိမ်သက်အောင်တယ် အဲ့တော့ကိလေသာနဲ့ကူးနေတဲ့စိတ်ကိုကိလေသာလုံးဝမရှိတဲ့ဘုရားကုံအာရုံပြုမှရမှာတယ်မှန်ပါဗျာဟင်ဟုတ်ကလားခန့်ကျင်ပဲတင်တယ်ဟုတ်ကလားဟိုနေပူတဲကလာလို့ချွေးတီးတီးကြနေရင်ကြီးအေးလိုအပ်ပြီထင်တယ်တန်းရင်မလိုအပ်ဘူးလားအဲ့တော့ဘုရားဗုဒ္ဓတို့ယူတော့ကဗုဒ္ဓံတရဏံကိသာမိဒီလိုတင်တယ်ဟဲ့အဲ့ဒါကူပဲတရဏဂုံဖြစ်နေပွားတော့ဗုဒ္ဓံတို့တိကမ္မထာလို့ပြန်ခေါ်တယ်ဓမ္မကတရဏကိသာမိတရဏဂုံဖြစ်နေပွားတော့ဓမ္မ နုဒ္ဒရိကမထာအနုဒ္ဒရိဆယ်ပါးထဲမှာလေပြီးတော့တန်ငန်တရဏံကိသာမိယူတော့ကဒီတိုက်တင်လေသူ့ကိုပွားရင်တန်ငန်နုဒ္ဒရိကမထာမဟုတ်လားဟင်ဒီမှာဗုဒ္ဓတရဏံကိသာမိဟိုတော့ဘုရားကုံကိုပါတိုက်တာပွားဖို့ဟင်အရေးကြီးတာတော့ခုနကဟင်ပါလာရဲ့ဟိုတေခံမိဖို့ထင်ကိုယ်စိတ်ကလေးကိုပိုင်ဖို့မဟုတ်ဘူးလားကိုယ်ကိုယ်နဲ့ကိုယ်စိတ်တဲ့ဖို့မဟုတ်ဘူးလားဟုတ်ကလားဗျာ သဘောပေါက်ပလားအဲ့တော့ရတဲ့အချိန်လေးနဲ့တို့ပြောစို့ဒါတို့သမထဘာဝနာတင်တယ်ဟဲ့အေးဖရာအာယုံပြုလို့ကိုယ်ခန္ဓာဖြစ်ဖြစ်မြင်မလားဟဲ့ဒီလိုဆိုသမထပဲဖြစ်နေမယ်ထင်တစ်ဖက်အာယုံပြုပြီးလောက်တာမှလည်းသမထပဲဖြစ်နေတယ်ဝိပဿနာဖြစ်နေကတန်ရောသမထပဲဖြစ်နေတယ်ထင်အေးအာနာပါနာတောင်၄ဘက်အာယုံပြုရင်သမထ၄ရက်တိုက်ခိုက်မှုကြောင့်နာပြီးဝအာယုံပြုမှသမထရောဝိပဿနာရောဖြစ်နေတယ်ဟင်ဒါမှနှာခေါင်းမှမင်းဘာမှတော့အာနာပါနာမှတမင်းဟာသမထကြီး ပါဠိကအာနာပါနာနုတ်တိမဟုတ်ဘူးလားဘာသာပြန်တော့ဝင်နေထွက်နေကိုအစဉ်လိုက်မှတ်တာပြောတာမဟုတ်ဘူးလားအဲ့ဒါတော့သူ့တက်မှတ်တဲ့အတွက်သမထပဲဖြစ်နေလေအဲလေတိုက်ခိုက်မှုကြောင့်နာတိဝလှုပ်ရှားမှုမှတ်မှကိုယ့်ဘက်မှမှဝိပဿနာရောသမထရောသူကတော့ဟိုထောင်ထားတဲ့ပိုက်ဆံဟာကောင်းကြခြင်းလည်းရတယ်ပန်းကြခြင်းလည်းရဟင်ဟိုကတိုင်းတို့ဘုရားတို့တတိတို့ကပန်းမကြမခေါင်းမကြဘူးသူကသမထပဲရနိုင်တယ်ဟုတ်ကလားဗျာကိုယ်ခန္ဓာကိုယ်မဟုတ်ဖ ೇನೆ ဟင်ဥထာတာတို့တတုဓာတို့ဝါဥထာတို့ဒါကိုခန္ဓာသိတဲ့အတွက်သူကသမထာရောဝိပဿနာရောရနိုင်တာဟုတ်သဘောပေါက်လားအဲ့တော့တို့ဗုဒ္ဓနုတတိနဲ့ဟိုရိုင်းနဲ့တရိုက်သုံးခုကိုရင်အောင်တို့ကျုံသွင်းတော့မှထင်တယ်ဟဲ့ဒီလိုလားဗျာဒါဟုတ်တရိုက်ကြောင်းတော့မှထင်တယ်တရားကြတာလားတရိုက်ကြောင်းတာလားဟုတ်ကလားမင်းသားရုပ်မင်းသမီးရုပ်ဖြစ်ခြင်းလို့ပုံရန်ခုတ်ပါနော်ဟုတ်ကလားသမထကဒါပဲထင်တယ်ဟုတ်ကလားဗျာ ကိုယ်စိတ်ကလေးကိုပိုင်အောင်လို့ဘယ်အာယုံခံစားခံစားကြိုက်တာခံစားပါလူဖြစ်လူအာယုံခံစားရမှာမဟုတ်ဘူးလားတို့တော့သူ့နောက်သူ့ဘက်ကမခံစားပဲနဲ့ကိုယ့်ဘက်ကခံစားနိုင်အောင်ကြိုးစားရမှာလေဒါကမ္မထမဟုတ်ဘူးလားသူ့ဘက်ကခံစားရင်ကိလေသာမဝင်နိုင်ဘူးလားကိုယ့်ဘက်ကခံစားရင်ကိလေသာဝင်အောင်မလားဟင်သူပညာမှာပေါ်တော့ပဲနဲ့ဟုတ်ကလားဗျာအဲ့တော့တို့ဗုဒ္ဓံတို့တတိကသာမေတ္တာတို့ပေါ့ကုသိုလ်ရအောင်ပွားနည်းနဲ့ဆံရအောင်ပွားနည်းနှမျိုးရှိတယ်ဟင် အဲတော့ဘာတော့တော်ဘဂဝါဣတိပိအရဟံအသာကလည်းဆိုပြပတိကြလည်းတကြောင်းကြောင်းနဲ့ချပြဟုတ်ကလားတို့တော့တခုတည်းမှာသူ့ဆိုင်မကြရင်ကုသိုလ်တော့ရမယ်ဇာမဝင်စားနိုင်ဘူးတို့မှာကုသိုလ်ရအောင်ပွားနေနဲ့ဇာရအောင်ပွားနေနှမျိုးရှိတယ်မေတ္တာလည်းဒီလိုပဲတန်ခါလုံးတည်းဓမ္မလုံးတည်းလည်းဒီတိုင်းပဲဗျာအဲ့တော့တို့ကခုဘယ်နဲ့တော့တရားခံဖမ်းမယ်ဆိုတော့ကုသိုလ်ရအောင်လုပ်မှာလားဆံရအောင်လုပ်မှာလား ပါဠိလိုတန်ပေါ့ကွယ်ဗမာလိုကိလေသာကိုငမရအောင်လုပ်ထားကြတာမဟုတ်ဘူးလားဟုတ်ကလားဗျာအဲ့တော့ဇာညာအောင်ပွားမယ်ဆိုရင်ဗုဒ္ဓနုတ္တိကမ္မထာမှာအင်္ဂါခုနှစ်ချက်ရှိတယ်နဲ့တူတယ်ဖိတ်တင်ဖြောင်းငါရှိမြေပွားကျူတာဘာဝနာဆိုသူပါလေးဆိုတာလေဖိတ်တင်ဖြောင်းငါရှိမြေပွားဘယ်တော့တုံးလားခုနှစ်မျိုးနော်ဖိတ်ဆိုတာအာယုံဖိတ်ငြိမ်တဲ့အချိန်ကိုဖမ်းပါလို့ဆိုလိုတယ် ဟုတ်ကလားရုံရင်းဆံကထဲမှာတရားခံပေါ်နိုင်မလားဟင်တရားခံပေါ်ခြင်းရင်ဖိနေမှာဘာနဲ့တင်းဆိုတာတင်မလင်းခွေထိုင်မှာလို့ပြောဘာဖြစ်လို့တော့တင်မလင်းခွေထိုင်တော့ကြာကြာမထိုင်နိုင်ဘူးလားကိုငိမ်မှသိငိမ်မှာမို့သိပြီးနှလုံးသွေးမင်းနေတာမဟုတ်ဘူးလားဟုတ်ကလားဗျာမနှောဆိုတာနှလုံးသွေးမိတာမဟုတ်ဘူးလားအဲ့တော့ကိုငိမ်အောင်လို့တင်မလင်းခွေထိုင်ရအမျိုးသားဖြစ်ခဲ့ရင်နှစ်ဖက်တင်မလင်းခွေပေါ့အမျိုးသမီးဖြစ်ခဲ့ရင်တစ်ဖက်တင်မလင်းခွေထိုင်တယ်အာဒါပင်ကလို့ခေါ်ပြီး ဟုတ်ကလားဗျာတင်းဖြောက်ခါဖြောင်းပြောင်းကောင်းတဲ့တဲ့ထားဟင်ဒါတော့တင်မလင်းခွေထိုင်ထားတယ်တင်မလင်းခွေကအထက်ပိုင်းကိုကိုထမ်းထားတာတင်နော်ဟုတ်ကလားဟဲ့အထက်ပိုင်းကိုကိုအောက်ပိုင်းကိုကထမ်းပေးထားတယ်အဲ့တော့ထမ်းစင်များဝေါ်နဲ့ပြောရင်၄ယောက်ထမ်းရမှာတင်လေခါကြီးကရှေ့ကိုမဖြောင်းလို့ကုန်းနေရင်ရှေ့ကထမ်းထားတဲ့ချင်းနေစီနှစ်ခုရမလားဘူးလားဟုတ်ကလား တကယ်လို့ဝရိယလုံပြီးခါကြီးကော့ထားတော့နောက်တင်မဆုံးနှရုပ်ရင်မနာဘူးလားလေးခုထားမှနှစ်ခုတည်းထမ်းထားလို့လေတကယ်လို့ခေါင်းကမဖြောင်းဘူးဟုတ်ကလားစမှတ်ကြတဲ့ကနှခေါင်းကြီးအောက်ကျနေရင်ကောဟင်မှန်ရင်မှန်ရင်ရှေ့လိုက်ကြနိုင်ဘူးလားဘောနေရင်မနောက်မလာနိုင်ဘူးလားတကယ်လို့မှတ်တုံးရတဲ့ခေါင်းကတစ်ဖက်ဟိုရိုင်းနေရင်ဒီဘက်ကအာမများနိုင်ဘူးလားအဲဒီဘက်ရိုင်းနေရင်ဒီဘက်အာမများနိုင်ဘူးလားဒါမို့ခါဖြောင်းခေါင်းတဲ့ရတယ်တင်ပြီးဖြောင်းမို့လား ပြီးတော့ငါဆိုတာအာယုံငါးပါးပယ်လိုက်တော့ဒါမှပြင်သာယုံပယ်မှဓမ္မယုံပေါ်မှာမဟုတ်ဘူးလားမှန်ပါပါအဲ့တော့အာယုံငါးပါးပယ်လို့ပယ်မလို့မျက်စိမိတ်ကြလိုက်အာယုံဖမ်းတဲ့နေရာမျက်စိဒီအဖာအကောင်းဆုံးမျက်စိမိတ်တာတရားရှာတာမဟုတ်ဘူးအာယုံလုံအောင်လို့မှန်ပြီဗလားမှန်ပြီဗလားတရားရှာတာဟုတ်ဗျအာယုံလုံးဖမ်းကြည့်မျက်စိကအများဆုံးအကောင်းဟင်ငွေတော်တဲ့မျက်စိပတာရယုကစစတာသေတော်တဲ့မျက်စိကစသေးတာ ဟုတ်ကလားဗျာအဲ့တော့မျက်စိဒီဖန်အားကောင်းဆုံးပြီးတော့အာယုံ၅ပါးမှာ၃ပါးမျက်စိကြောင့်မြင်မလိုချင်တာထင်တယ်မြင်မသားချင်တာထင်တယ်မြင်မထိချင်တွေးချင်တာထင်တယ်အဲ့တော့အာယုံ၅ပါးမှာ၃ပါးသူသူ့လက်ထဲမှာဟင်အဲ့တော့မျက်စိမှိတ်လိုက်ရင်အာယုံမလုံးဘူးလားဒီလိုဆိုကိုထားခြင်းတဲ့နေရာတတိစုစည်းမှုမရနိုင်ဘူးလားအေးအဲ့ဒါကြောင့်ဟင်တာငါ့ကိုပြောတာနော်အာယုံ၅ပါးပယ်လိုက်ဆိုမျက်စိမိတ်ခိုင်းတာ ရှေ့စွာတို့သာလို့တော့မိမိရဲ့ရှေ့ငါးတောင်กว่าလောက်မှာဗောဓိပင်နဲ့ရွှေပင်အောင်တဲ့ပုံကိုစိတ်ထဲမှာအာရုံပြုထားတယ်ဟင်တို့မင်္ဂလာအောင်မှာမဟုတ်လားမင်္ဂလာအောင်တဲ့ဟာကိုအာရုံပြုရင်တို့ကဖရာသွေးနဲ့တစ်သက်တစ်ဖြစ်မနေဘူးလားဒီလိုလိုတို့လုံနေတဲ့အလုပ်ကိုဘယ်သူနောက်တက်နိုင်လဲဟိဟုတ်ကလားအဲ့တော့ဖရာလက်ထက်တုန်းကမနီးမဝေးဆိုတာငါးတောင်กว่าကဟိုကာရဝပြုသွားတာဟုတ်လားအဲ့တော့မိမိရှေ့ ဗောဓိပင်နဲ့ရွှေပင်အောင်မြင်တော်မူသောပုံကိုဖန်ဆင်းတာပဲဒါရှိတယ်ဟုတ်ကလားအဲဒါကတော့စာပြောပြောတာပေါ့တို့တချို့သူတော်ကောင်းများကြတော့ဟုတ်ပါကိုယ်အိမ်ကဖရာကိုနေ့ကတည်းကမင်းအောင်နှလုံးတဲ့တဲ့ကြည့်ထားဖရာတပုံလုံးကိုကြည့်ခြင်းဖရာနှာခေါင်းထိပ်ကိုကြည့်ရနှာခေါင်းထိပ်ကြည့်ရင်တပုံလုံးခြုံပြီးလားထင်တယ်ညနာတခုလုံးခြုံပြီးလားဖြစ်ဘူးလားအဲ့ဒီနေရာကိုစိုက်ပြီးညအာရုံပြုလို့မိတ်လိုက်ရင်ပေါ်လောက်အောင်ကြည့်ရဟုတ်ကလားဗျာဒီဒါကတိုင်းယူလာတယ်နဲ့ ဒါဗုဒ္ဓကတိုင်းယူတာမဟုတ်လားသဘောပေါက်လားအင်းဟိုဘောဓိပင်နဲ့ရှုပလင်ကြီးကိုမမြင်ဘူးပဲနဲ့ဘယ်လိုလုပ်ဖန်ဆင်းပါအဲ့တော့ကိုမြင်ဘူးတဲ့ကိုအိမ်ကဖရာကိုကြီးညိုတဲ့ဖရာအာရုံပြုပေါ့ဗျာဟင်အဲ့တော့တို့သူတော်ကောင်းတချို့ကြတော့ကိုဥထိပ်ပြီမော်မှာတင်ထားဟင်ဟင်ဟုတ်ကလားဗျာစာကတော့ရှိလို့ဆိုတယ်တို့ကတော့ဥထိပ်ပြီမော်တင်းရင်တင်းဟုတ်ကလားဟိုစိတ်ပို့ရမယ်သူ့ရထင်တယ်ဟိဗုဒ္ဓံတို့တိကမ္မထာရဲ့တရားယုံထင်တယ်ဟိဟင်အဲ့ဒါတရားယုံမဟုတ်ဘူးလားတရားရင်ဆိုင်တော့မှာကော ဟုတ်ကလားဒီမှာတော့ကတဲပြောမှတင်ဟဲ့သခါမှုယုံကြောမလားကတဲဆိုတော့သခါမှုယုံကြောရမှာပေါ့ဟင်တရားယုံမှရောက်ပြီပဲနဲ့ဝိပဿနာဓမ္မတရားယုံမဟုတ်ဘူးလားသဘောပေါက်ပြီဟင်အဲ့တော့ရှေ့ထားခြင်းထားဘောဒီဘင်းနဲ့ယူပင်းလောက်ခြင်းလောက်မလောက်ခြင်းကိုကြည်ညိုတဲ့ဖရားကိုနေ့ရတဲ့ကကတန်းကွက်ခြင်းနဲ့ရင်းအောင်ကြည့်ထားညကြအာယုဒုတာနဲ့တက်ကနေသဘောနဲ့အောင်အဲ့ဒါစိတ်မငြိမ်သေးရင်မျက်နာကဟိုတို့ယူရီယိုဖမ်းတယ်လို့ပေါ့ဗျာယူရီယိုလိုက်မမိတော့ပဲလို့နေတော့အချက်ပြတာအချက်ပြအချက်ပြ အသိအသိလေးထပ်ပြဘယ်လိုပြတော့ဟင်ဟိုဟိုပြန်လိုက်ပြီးလိုက်မဟုတ်ဘူးလားအဲဒီကစိတ်မငြိမ်သေးရင်ဘုရားပုံတော်ကြီးမျက်နှာကြီးခွက်လိုက်ချမ်းလိုက်ရှည်လိုက်တိုးလိုက်နေပြောဒါဒါတော့ငါသိမငြိမ်သေးဘူးလိုင်းမတည့်သေးဘူးလိုင်းမတည့်သေးဘူးဟုတ်ကလားဗျာဟင်သာသာရအောင်ဘွားနေပြောတာဗျာရပါလားသဘောပေါက်ပလားဟင်အဲ့ဒီဘုရားမျက်နှာတော့ကစားနေတယ်ဗျာဘယ်တော့မှကမ္မထံပွားနဲ့ကိုအဲ့ဒါညင်အောင်ယူဟုတ်ကလား ကျုံရင်တန်ခါချင်းတဲ့တရားခံဖမ်းလို့ရသလားမရပါဘူးသဘောပေါက်ပြီဒါကြည့်ထင်တယ်နော်မြဲဆိုတာဖယားမျက်နှာတော်ကိုတဲ့တဲ့စိတ်ကိုပို့ထားမနှောမတောင်းကြအောင်ထင်တယ်မနှောတစ်ခုတည်းဖြစ်အောင်ထင်တယ်စိတ်ကိုငါပြီလာခဲ့ဆိုလို့ရိုင်းတဲ့စိတ်လာမလားဟဲ့ဒီလမ်းတည်းတတဲ့ဝင်နေတဲ့ပုဂ္ဂိုလ်မိဘနှစ်ပါးကဟိုမန်းခေါ်လို့လာမလားဟဲ့အဲ့တော့ချော့ခေါ်ခေါ်တယ်လို့ပေါ့ဖယားနဲ့ကပ်ပြီးတော့ဒီစိတ်ရိုင်းကိုပို့ထားတာထင်တယ်ဟဲ့ခုနပြောတဲ့ကြိုက်ရင်မကြိုက်ရင်မသိရင်ကိုဖယားနဲ့လဲတော့မှထင်တယ်ဟဲ့ ဟင်ဟင်ဟိုလူသုံးကုန်ပြည့်ပြီးနဲ့လဲသုံးတော့မှဆင်းတယ်ဟဲ့သဘောပေါက်လားအဲ့တော့မြဲဆိုတာဘုရားမျက်နှာတော်ကိုမနှောပို့ထားလိုက်ဟုတ်ကလားဒါပြီးမြဲပြီးတော့ပွားထင်တယ်ဟင်လက်ကပတိလုံးကင်မှထင်တယ်နှုတ်ကဂုံတော်နှစ်သက်တာကိုပွားလေဘုရားဂုံတော်ကိုပါကြိုက်ထားကိုဟုတ်ကလားစိတ်ကပဲမှာတော့နှုတ်ကပါတော့ဂုံတော်ကိုလက်ကပါတော့ပတိနော်ဟုတ်ကလားဟင် အဲ့တော့တို့ကံသုံးချက်မစုံဘူးလားဟင်ဒီလိုဆိုအတိမပါဘူးလားအတိပါရင်အသက်မဝင်နိုင်ဘူးလားဟုတ်ကလားဗျာအဲ့တော့ကာယကံကတော့ပတိလုံးကံတာတော့မဟုတ်တာလုတ်ဖြစ်အောင်မလားမလုတ်ပါဘူးဗျာဒီလိုဆိုကာယကံကောအဲ့ဒီကံကောမလုံဘူးလားဝစီကံကောဖျားကုံတော့ပွားနေတော့မဟုတ်တာပြောအောင်မလားဒီကံကောအဲမနောကံကောဖျားစီကိုစိတ်ပို့ထားတဲ့တော့မဟုတ်တာကြာအောင်မလားကြာပါဘူးကံလုံသလားမလုံဘူးလား ကန်းလုံးရေဝင်နာပေါ်ပြီခုဘာလို့ရေမဝင်တော့ဘယ်တော့လုံးမှာတော့ကံကကံပေါက်လားကံပြေလားဘယ်လိုတဲ့ဗျာဘယ်လိုတဲ့ဗျာဘယ်လိုတဲ့ဗျာဟင်ဟင်အဲ့တော့မိုးမိုးဘက်ကမရွာတော့လားဘုရားသာသနာကမရှိဘူးလား သူတော်ကောင်းစားတာကမေတ္တာမှုနဲ့ဟောမှုပြောမှုပြမှုမရှိဘူးလားမိုးမရွာဘူးလားပါလို့ရေမတင်တော့ဘယ်တော့လုံမှာတော့အာဒုက္ခပဲပိတ်ပြရမလို့လို့ကိုယ်ကံကိုယ်ပိတ်ရမှာဘူးဗျာကြည့်ပါဦးထစ်ကနေလို့ဘုန်းကြီးပဲလဲတိုင်းလို့တော်ကိုဟာကိုလုတ်ခဲ့တာဟုတ်ကလားဒါမကောင်းရင်လည်းကောင်းရင်ကူးတာတယ်ဟိဒါထုံကူးတာတယ်မကောင်းစေရင်လည်းကောင်းစေရ ထုံကူးတာထင်မကောင်းဝါသနာနဲ့ကောင်းဝါသနာထုံကူးတာထင်တယ်ဟဲ့ဒီလိုဆိုပူလို့ပြနေတဲ့စိတ်အေးရင်မတည်နိုင်ဘူးလားတည်နိုင်ပါဘူးဟင်ပြီးတော့လန့်လို့ခုံးနေတဲ့စိတ်လန့်စိတ်မရှိရင်မတည်နိုင်ဘူးလားဟင်ဒီလိုဆိုပူတဲ့စိတ်မအေးနိုင်ဘူးလားအေးရင်မတည်နိုင်ဘူးလားကိုကိုစိတ်မှာကိုစိတ်ကိုကိုတဲ့ရင်ကိုကြောင့်ဘာမသိစရာရှိတော့ဟုတ်ကလားဗျာဟင်ဒါသမထတယ်နဲ့သမထပွားနေ ဒီနည်းနဲ့ပွားတာဒါဗန်လောက်အောင်ပွားနေခေါ်ပါဗျာဟင်အဲ့တော့တို့ကြောင့်သင်တုပဲဖြစ်ဖြစ်သစ္စာဟိုယုတ်တုပဲဖြစ်ဖြစ်အဲ့ဒါအာယုံယူမှထင်တယ်ဟင်ဟုတ်ကလားအဲ့ဒီဟာအသက်မဝင်သမျှဗန်မဝင်သေးဘူးကြောင့်သင်တုဟိုအဲ့လိုအာယုံကံ33အောင်ယူလို့အဲ့ဒီကြောင့်သင်တုကလည်းဖျားစင်စစ်ကဲ့သို့တက်တော်ထင်ရှားခဲ့တော့အသက်ဝင်လာရင်အဲ့ဒီဗန်အောင်ပြီဟင်အောင်မအောင်အဲ့ဒါနဲ့ထားမှာထင်တယ်ဟင်တို့ ဘုရားတော်တပါးမိန်ဘူးတဲ့သူ့တုန်းကတော့တို့ဒီကြောက်ခင်းတို့သူအိမ်ကိုယ်ဝင်နေရကြောက်ခင်းတို့ကိုကောင်းမတင်လာတဲ့ဟုတ်ကလားဒါနဲ့ခုနတို့ပြောတဲ့အတိုင်းတင်တယ်ဟဲ့ပရိပတ်ကြီးကိုကြိုက်တော့လို့ဟုတ်ကလားအရေးကြီးဒီမှာဟိုမကောင်းစိတ်ကိုပယ်မှတင်တယ်ဟဲ့အဲ့တော့ပတိလောဘမကြီးနဲ့ပတိတော့ကလိုက်လာတယ်ချင်နိုင်လဲနိုင်ဖြစ်နိုင်ရင်ကိုကိုနဲ့ကိုစိတ်တဲ့ဖို့အရေးကြီးဆုံးတင်တယ်ကိုပါတော့ကစိတ်ချပါတော့ကနှစ်ဖက်ခုနပတ်တယ်မပိုးနဲ့ဟင် အဲ့ဒါမနှေးမမြန်းခင်လေဟုတ်ကလားဘယ်လိုလဲမနှေးမမြန်းသဘိနဲ့ပြောရင်ခြေပရိနောက်ပရိခင်မနှေးမမြန်းဘာဖြစ်လို့လို့နှေးလုံးတော့ရုပ်ကြိုက်တယ်သိမရှိဘူးထွက်သွားလိမ့်မယ်ညံလုံးတော့သိကြိုက်တယ်ရုပ်မလိုက်နိုင်လို့မတီးဘူးတောင်းမနှေးမမြန်းသိရမလားနားမလားဟုတ်ကလားအဲလူဖမ်းရင်အနည်းဆုံး45မိနစ်လောက်ကြာလိမ့်မယ်အဲ့တော့ကိုယ်စိတ်ကိုယ်ပိုင်သွားရင်ဘယ်လောက်အေးနိုင်မလဲ ဟင်ဟင်အတွေးနဲ့ကောသူများသိတယ်ဝင်အောင်မလားအပြေးနဲ့ကောဝင်အောင်မလားဒီလိုဆိုမီးလွတ်တဲ့စိတ်ကလေးဘယ်တော့ချမ်းသာလိုက်မလဲဟင်အဲ့တော့တလုံးထိတလုံးသိအောင်ယူဟုတ်ကလားပတ်ရင်ဥသာမပေးနဲ့တလုံးမှာကံတုံးတဲ့သုံးနေရာမှာထင်တာဟင်ဒီပတိတလုံးမှာမနောရောဝစီရောကာယရောဟုတ်ကလားမနောကလည်းဖျားထင်တယ်ဟင်ဝစီကဂုံတော်ထင်တယ်ဒါဂုံတော်နဲ့ဂုံတော်ကတ်တာမဟုတ်ဘူးလားဟင်ကာယကပတိလုံးထင်တယ် ဒီလိုဆိုပတိတလုံးမှာကံသုံးချက်သုံးနေကြအဲ့မဝင်နိုင်ဘူးလားဒီကအရဟံသိရင်အရဟံသိတိတို့သူ့အလိုလိုမဝင်ဘူးလားတောင်းဖို့လိုသေးလားကံလုံးကြီးဝင်တာပေါ့ဗျသဘောပေါက်ပလားဟင်အဲ့ဒီတိုင်းလေးကိုမနှေးမများလောဘမကြီးနဲ့ပတိလောဘကြီးတပိပတိတော့ကရှိမှာပဲပြီးတော့တို့ပါရမီမှာဒိဋ္ဌံမပါဘူးလားအဒိဋ္ဌံလုပ်ရင်ပတိကအကောင်းဆုံးသူသင်္ချာရှိတဲ့ထင်တယ်တရားရှိလုံးလေဘယ်နှပမရှိနိုင်ဘူးလားဝင်လေထွက်လေကဒိဋ္ဌံတင်လို့ ရနိုင်ပါမလားဒိနာနိုင်ခောက်သူရှိရင်တော့ရမယ်ဟုတ်ကလားဗျာဘယ်နှချက်လို့ရှိသလားအဲတော့တင်တော့ပြင်ပฏิပတ်ရင်လည်းတင်စိတ်တဲ့အချိန်ပတ်ရည်ကိုပယ်ပြလိုက်တလုံးထိတလုံးပြီးအောင်ကြိုးစားတာအဲတော့တစ်ပါလုံးသိလို့ရတာတလုံးသိရတာလားအေးပေါ်ရတလုံးပြီးတလုံးသိတရားရှင်လုံးပြည့်တပတ်တူအတူဖြစ်တာဘာလို့လောဘကြီးခြင်းရတာတခါတော့ဘာလို့တပတ်ဖြစ်ခြင်းရတာတခါသိဘယ်လောက်တော့တွန်ရောဘောချင်နိုင်လဲ ဟင်ငါဘယ်နှပါသိမကွာဆိုတဲ့ကဟင်လောဘပါရင်တော့ကပါဘူးလားဟင်ဘယ်နှပါကြောင်သေးဘယ်နှပါကြောင်သေးနဲ့တော့ကလိုက်မှာတော့ဗျာလိုက်ဘူးလားလိုက်ပါဗျာပြီးမလားဒီစိတ်ပြီးပါဗျာတော့ကပါနေပြီဟင်ဟင်ပတိလောဘများလေပတိတော့ကများလေထင်မလားအဲ့တော့တို့ဥပိ္ပေကတော့အဲ့လိုသူ့ဖះကိုအာရုံပြုတယ်တဲ့ဒီကနေသူ့စိတ်စင်ကြယ်လာတဲ့အချိန်ကြတော့ဒီအဋ္ဌံဝင်ဝင်မဝင်ဝင်သူ့ကောင်းပေါ်မှာကြောက်ဆင်းလို့မြတ်ပါနေတယ်တဲ့ဒီလိုလိုတို့သာတော့ဥက္ခနမိတ်ထင်တယ် တိရတွေထင်းလာပြီမဟုတ်လားအင်းကတော့ဟိုအာယုံပြုပဲရှိတာလေအခုထင်းကိုလာပြီအဲ့ဒီချိန်ကတော့ရေချိုးလို့သူမရဘူးတဲ့ဖခင်ခုနှစ်ခုမိမှာပို့လို့တဲ့ဟုတ်လားဗျာဖာလည်းဒီသိတဲ့သိတဲ့ပဲထင်တယ်ဟဲ့သားလည်းဒီသိသွားလည်းဒီသိဖခင်သိပဲထင်တယ်အဲ့ဒီချိန်မရသိဝင်လို့ရသေးလားသားသိဝင်လို့ရသေးလားဒီလိုတို့ဒီသိဒီသိတာဝိတုတိဖြစ်မနေဘူးလားဟင်မသိကြဘူးလားဟဲ့ဒီလိုတို့အေးသိမဖြစ်နိုင်ဘူးလားဖခင်နဲ့တွေ့ချင်းနှောနေပြီမဟုတ်လားဟုတ်ကဲ့ဖခင်သိတော့ဘာနေပြီထင် သဘောပေါက်လားအဲလူလေးနဲ့မှ နောက်တော့မှန်ရင်မှန်ရင်လည်းအဲ့လိုမကတော့ဘူးတဲ့ဒီနောက်တို့လာကသားနဲ့ပြောရင်ဒီလောက်ပိုက်ဆံရရင်လုံအားတက်သွားပြီတင်လေဟေးယာရုတိုးဖို့ပဲရှိတော့တယ်နောက်တော့ဘူးအပဲပြင်မောကိုတင်ရင်ခွေထိုင်းနေတဲ့ကြောက်ခင်းလို့တွားမင်းနေတယ်တဲ့ဟုတ်ကလားခေါင်းကလို့လားနှလုံးသွေးဆိုတော့မနှောကြည့်တတ်ကိုရောက်သွားပြီတင်လေအဲ့ဒီမှာဓမာယုံဖြစ်နေဒီနေပြီတင်လေဒီထိလဲဥက္ကာပဲတင်လေရှင်နမိတ်ပဲတင်တယ် အဲ့လိုစိတ်ရင်းစိတ်ရင်းနဲ့နောက်တော့ဟုတ်တော့ဘူးတဲ့သူ့ရှိမှကိုဘုရားပြင်ပြီးအေကံကြွလာတယ်ယုတ်ကလည်းခုပကြီးနဲ့ပပုနဲ့ဘာမှတူဘူးတဲ့အတန်တော်ကလည်းဘာမှတူဘူးတဲ့ဟင်အဲ့ဒီမှာဘူရိဒနဂါမင်းကြီးနဲ့အဲအဲ့ဒီသူ့ဟာနဲ့ဟင်သူ့အလာမပုံနာလာလားအဲ့ဒီပုံကြီးရှိမှပေါ်လာတယ်တဲ့အဲ့တော့သူ့ရဲ့ဘွဲတော်ကဥဝိမလခေါ်တယ်ဟင်လူဘဝကဟိုတန့်ရှင်းလို့ခေါ်တယ်ဟုတ်ကလား အဲ့တော့တရားတော်ငါငကားမင်းဘဝတုန်းကဒီပုံနာကိုငါသိရင်ပတ်တယ်ဟင်ငါပတ်တာလည်းသိနိုင်မလားငါပတ်ရင်သိနိုင်တယ်တဲ့မြေကောင်းတစ်ချက်ထွေးုံနဲ့ပြီးပြီထင်တယ်ငါဘာလို့မတတ်ဖဲနဲ့သူခိုင်းတာလောက်ရကလေးလို့ပြီးဟုတ်ကလားမင်းတို့အတွက်ပနာလို့လို့ငါကငါမျက်နှာခံပြီးအဲ့လိုပါရမီဖြည့်ကြရတယ်လို့ဒီလိုပြောသွားတယ်အဲ့ဒီကသာပဋိချငိုတော့တာပဲတဲ့ဟင်ဘာဖြစ်လို့တော့ဘုရားကတော့တို့ဘောအသေးခံလောက်သွားတယ်တို့ကတော့သူခိုင်းတာလောက်ဘူးလေ သူကျွေးတာပါလားသူကကာမရပါကျွေးလားဓမ္မရပါကျွေးလားသူကကာမရပါပါနေလားဓမ္မရပါပါနေလားအဲ့တော့ဓမ္မရပါကလူသားထင်တယ်ကာမရပါကဘုံသားမဟုတ်ဘူးလားခွေဖြစ်တော့မရဘူးလားဝတ်ချစ်တော့မရဘူးလားအဲ့တော့လူပြည်ရောက်တာတို့ကဟင်လူသားမသားဘူးညဘုံသားသားဖခင်ကလူသားသားစေချင်တာထင်တယ်ဟုတ်ကလားဗျဓမ္မရပါကလူသားထင်တယ်ဟဲ့ဟုတ်ကလား ထင်းရဲ့စားတောင်ထင်းရဲ့စားရင်းနဲ့ဖြစ်ဖြစ်နေနေရင်ဓမ္မရတာမဖြစ်နိုင်ဘူးလားတခါတည်းကမပြီးနိုင်ဘူးလားဗျအဲ့ဒီမှာတင်သူငိုတော့တာပဲဟင်သူလိုတာတော့ခုနကကြောက်တင်းတို့ကအသက်ဝင်သွားပြီထင်တယ်ဒီလိုဆိုသူတမထမဖြစ်နိုင်ဘူးလားဗုဒ္ဓနောတတိကမထဒီလိုဆိုဇာသိမဖြစ်နိုင်ဘူးလားအေးအဲ့လောက်ထိဆိုရင်ဒုစိတ်ဘလောက်ကျန်လာမလဲဟင်ဒီလောက်ထိဖြစ်လာရင်ဒုစိတ်တွေဘလောက်ယဉ်ကျေးလာမလဲ ဟင်းကြိုက်ကြိုက်တယ်လို့လိုက်ဦးမလားဟဲ့မကြိုက်မကြိုက်တယ်လို့တိုက်ဦးမလားဟဲ့မတိမတိတယ်လို့တိုက်ဦးမလားဟဲ့ဒီလိုဆိုရင်ဇယိုက်ကြောင်းမပြောင်းဟင်ဒီလိုဆိုတိဋ္ဌာဇယိုက်ကလူဇယိုက်မရောက်မရောက်ဒီလိုဆိုဇယိုက်ဆိုးကဇယိုက်ကောင်းရောက်မရောက်ဟင်ဒီလိုဆိုဟိုဘက်ပကြီးရေးဖေးချေယုံမဲကြံတော့တာပေါ့ဗျာလုံနိုင်ပါမလားတို့ကတော့လုံနိုင်အောင်ပြောတာလေအဲ့တော့တို့ ဟိုတလားစခန်းလာကြပါဟုတ်ကလားဖရဲစခန်းအိုးပြင်းအင်ပြင်းနဲ့ကျင့်ကြပါဆိုဘသူကျင့်နိုင်တော့ဟင်ကျင့်နိုင်ဘူးအဲ့တော့ဒါလေးကစရမှာထင်တယ်ဒါကအိမ်မှာညအိယာဝင်လုပ်လို့ရနိုင်ဘူးလားထိတ်ဟိုထိတ်ငင်းတဲ့နေရာမရှိတော့ထိတ်ငင်းတဲ့အချိန်ဖမ်းရမှာမဟုတ်ဘူးလားထိတ်တင်ဖြောင်းငါမဟုတ်ဘူးလားဒါလေးနဲ့အရိုင်းကနေအရင်ဖြစ်အောင်ကြိုးစားတာ သဘောပေါက်ပလားဗျာသမထဘာဝနာသဘောပေါက်ပလားကမ္မထန်လေးပဲဘယ်နည်းနဲ့ပွားပါသူတရားနဲ့သူကမ္မထန်တဲ့ပြီးပြီးမဟုတ်ဘူးလားဒီဒီတစ်ခုသဘောပေါက်ကျန်တာလေးလည်းဒီတိုက်တင်နဲ့သူတရားနဲ့သူကမ္မထန်ဖွဲ့ဝင်ထားတာပါအေးဒီနေ့တရဏဂုံသုံးပါးနဲ့တကွရှင်းပါသောတိခါဗုဒ္ဓကိုယိုယိုသေးသေးကျင့်သုံးဆောက်တည်ကြရသောတိလကုတ္တကံစေရနာယနေ့ဘုရားမူတာရော တဏ္ဍာတော်ရှင်ကောင်းရှင်များပေါင်းတို့အားလှူဒန်းကြရသောဒါနကုသိုလ်ကံစေတနာယနေ့လူဘဝလူညင်ကိုတရိษံညင်နဲ့ဒါနသီလကနေပြီးယူချပြီး၍လူဖြစ်ရောက်အောင်ပုံသွင်းရပုံကိုနာကြရသောတတ္တမတဝနာကုသိုလ်ကံစေတနာဤကုသိုလ်ကံစေတနာတို့ကြောင့်ဤနည်းဤရဲ့ဤချင်းဤကာမစ၍မိမိတို့ဤဖူးသွမ်းသောကြိုက်ကြိုက်တလို့မကြိုက်မကြိုက်တလို့မတိမတိတလို့တရားဟောင်းညင်ဟောင်းဝါဒနာဟောင်းတို့ကို တတိနဲ့ပယ်တနိုင်ပြီတရားဖိတ်ရှင်ယုံကြည်ချက်ပညာဖိတ်ယုံတော့ခွဲကြံပြီးမှုဝိတ္တဖိတ်အတွေးခေါ်မှန်ကန်မှုတည်ဟူသောတရား၃ပါးတို့ကြောင်းနိုင်ကြပြီလေဘုရားပိစေကဗုဒ္ဓယဟန္တာတို့သာဆံရဖြစ်သောနိဗ္ဗာန်တို့ရောက်ရာရောက်ကြောင်းဖြစ်သောဘောဓိ၅မျိုးတို့တွင်မိမိတို့နှစ်သက်သောဘောဓိစုဖြင့်နိဗ္ဗာန်တို့ဝင်စားနိုင်ကြပါစေ။